ယေရှုရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးတတလူသာသနာပြုစခန်း၌21ရက်6လ68ခုနှစ်တွင်ဟောကြားတော်မူသောတရားတော်တဏှာသမုရယောပဝေနိရောဓနာမနိဗ္ဗာနမေခောလောကုတ္တရောမတောဓာတုသစ္စာလေးပါးကို ခွဲတဲ့ခါထားလေမှန်ပါဗျာ တီဘူမကဝတ္တံဆိုဘုံသုံးပါး၌ဖြစ်တဲ့ဝတရားအဲ့ဒါဒုက္ခသစ္စာပဲမှန်လားပါဗျာဟင်ဘုံသုံးပါး၌လေတဲ့လဲနေတဲ့ဘုဒ္ဓဝတ္တိမန္တမြအဲ့ဒါဒုက္ခသစ္စာကြီးတယ်ပဲတဲ့ဟင်မှန်ပါပါတဏှာသမုရိယဘဝေဆိုတာအဲ့ဒီဒုက္ခကိုဘုံသုံးပါး၌လဲနေတဲ့ဒုက္ခကိုခင်းမင်းနေခြင်းသည်သမုရိယတဲ့ဟုတ်ကလားမှန်ပါပါဗျာအဲ့ဒီဟုတ်ကိုခင်းနေတာ တခြားခင်မင်တာမဟုတ်ဘူးအဲနိရောဓနာမနိဗ္ဗာန်ကွာတို့အဲ့ဒီဝတ္တီကိုဖြတ်တော့အောင်ပြအောင်ခြုံငိမ့်အောင်ရှုမှတ်နိုင်ခြင်းပင်အဲ့ဒါနိဗ္ဗာန်မှန်ပါပါဘုရားအဲ့ဒီဝတ္တိပြသွားတာကိုသိုးလို့တဲ့နိဗ္ဗာန်ကတခြားမရှိဘူးမှန်ပါပါဘုရားအဲမကောလောကုတ္တရာမတော်တဲ့အဲမကောမက်ဆိုတာအဲ့လောကုတ္တရာအဲ့ဒီတို့မကထံအဲမဖို့လေးခုမလေးခုဖို့လေးခုလား မှန်လားပါဗျာဟင်အဲ့ဒါကိုဆိုလိုတယ်တဲ့မက္ကသစ္စာမက္ကသစ္စာပါတခြားမဟုတ်ဘူးတဲ့အဲ့ဒါပြောတာထင်တယ်မှန်လားပါဗျာအဲ့တော့ဒုက္ခတေဝမကဝတ္တံဆိုတာဘုံသုံးပါးနဲ့ဖြစ်တဲ့ဝတ်ဆိုတာဘယ်ဟာတွေလို့ဟဲ့ကုန်းကကုန်းနဲ့လဲနေတာပါဗျာဘယ်ဟာလို့ဆိုလဲနေတာကြီးပြောလို့လဲတာတော့ဟုတ်တာပေါ့ဗျာဟင်ဟင်ကိရိတာဝောဆိုတာဟင်လူဘဝတို့လူဘဝကို ရောက်နေတဲ့ပုဂ္ဂိုလ်ကဒီရရှိတဲ့လူဘဝကို ဟင်ပါရနေတဲ့ဟာဒီလိုပြိတာရောပုဂ္ဂလာနောင်လဲဒီလိုလူဘဝရောက်ဖို့ရတို့ကောင်းမှုတွေမလုပ်ဘူးလားလောက်ပါဗျာလူဘဝရောက်ဖို့ရမျိုးစီကောင်းမှုထင်တယ်မှန်လားပါဗျာဟင်လူဘဝရောက်ဖို့ရသီလနာဒီဒီဒီကောင်းမှုဒီအဲ့ဒါလူဘဝရောက်ဖို့ရအကြောင်းမဟုတ်ဘူးလားမှန်လားပါဗျာပုဂ္ဂလာဟိမှန်လားပါဗျာအဲ့ဒီသိမဲ့လူဘဝကိုနောင်တခါကောင်းနေလို့ရာနေလို့ပြီးတဲ့ဟုံနေနေနဲ့မျောကိုပြီးလုတ်တဲ့ စိတ်မှန်သမျှအဲ့ဒါကိလေသာဟောမှန်လားပါဗျာဟင်မှန်လားပါအဲ့ဒီကိလေသာဟောကြောင့်သူကောင်းမှုတွေပြုလို့တာကာမထင်တယ်ဟင်မှန်လားပါဗျာအဲ့ဒါကာမဟောမှန်ပါဗျာအဲ့ဒီကာမဟောတိုင်းတို့ဒီလူဘဝတွေလာရတာဝိပါကဟောမဟုတ်ဘူးလားမှန်လားပါဗျာဟင်အဲ့တော့ယင်ဘဝကတို့ဒီဒီဘဝတွေကိုမျောပြီးလုပ်ခဲ့လို့ဟောခုဘဝရလာပြီမှန်လားပါဗျာဟုတ်လားဟိမှန်လားပါဗျာရလာခဲ့ပြီအဲ့ဘဝကျိုးတွေကိုခံစားနေရပြီအရင်ဘဝတို့ငါတို့ပြုခဲ့တဲ့စေတနာရဲ့ ထက်မှုမထက်မှုတိုင်းဒီမှာအကျိုးလေးလာဖြစ်နေရတယ်နဲ့မှန်ပါပါဗျာဒီအကူလုံးတစ်ထည်ဖြစ်ချင်တာကြီးတယ်ဗျာဖြစ်ချင်ပါဗျာဟင်တစ်ထည်မဖြစ်ချင်သူရှိလို့လားဗျာမရှိပါဗျာဟင်ဖြစ်သလားဗျာမဖြစ်ပါဗျာဟင်တချို့လူဖြစ်ရုံမှန်ပါဗျာတချို့တော့စားမင်းတောင်းနိုင်သည်တချို့ဒီမကုန်ဆွဲမကုန်ဟုတ်ကလားဟိမှန်ပါပါတချို့တခါလဲဒီဘက်ကဟိုတကြဝင်တယ်ဟိုဘက်က30လောက်ထိပြန်ထွက်တယ်ဟိမှန်ပါပါဟိတချို့ဒီဘက်က30ဝင်တယ်တကြလောက်ပဲပြန်ထွက်တယ်ဟိတူလားဟိမတူပါဗျာဟိ ကိုယ်ဘဝအကျိုးတွေကိုအသင်တမ်းမိမိနဲ့ခံစားခြင်းသူတော့ကိုယ်လုံးလားမှန်လားပါဗျာဘယ်သူဖြစ်ပြီးအသင်လေးနဲ့မခံစားခြင်းသူကြီးတယ်ဗျာမှန်လားပါဗျာဟုတ်ကလားဟဲ့မှန်လားပါဗျာအဲဒီလိုဆိုလို့ရှိရင်ဒီခုဖြစ်နေတဲ့လူဘဝရဲ့ဆူကြုံနေနေပြီးစေနာကဆုံးဖြတ်ပေးတာမဟုတ်ဘူးလားမှန်ပါပါဗျာဒုလို့လို့ရတာလားမရပါဗျာစေနာကဆုံးဖြတ်လိုက်တာလားမှန်ပါပါဗျာအဲ့ဒါစေနာကဆုံးဖြတ်လိုက်တာလားဟင်အဲ့ဒါတို့အရင်ဘဝကပြုခဲ့တဲ့ ကိလေသာလူဘဝကိုပြောတဲ့ကိလေသာအဲ့ဒီလူဘဝကိုမျောအဲ့ဒီကောမှုကိုမျောမျောပြီးပြုလုပ်တဲ့ကောမှုအဲ့ဒီကောမှုတိုင်းတို့ဒီမှာလာပြီးဝိသကကိုလာခံရတာမှန်လားပါဗျာဟုတ်ကလားဗျာမှန်လားပါအဲ့တော့ဒီတစ်ခါတည်းလူဘဝရောက်ပြန်တော့ဟောကိုကောမှုတွေပြုလုပ်နေတယ်ဘာမျောလုပ်နေတာလဲ ဘုရားဆရာဘုရားတောင်းနေပါဗျာဟုတ်ကလားဗျာမှန်ပါပါဗျာနောက်တစ်ခါမှလူလာဖြစ်ရင်ပဲမှန်ပါဗျာလူချမ်းသာနာချမ်းသာနဲ့ခဏတာမြို့မှာပဲမှန်ပါပါဗျာဟင်အဲ့ဒီတိုင်းတို့ကိုကောင်းမှုတွေပြုနေရင်နောက်တစ်ခါဝိပါကကိုပြောင်းလာမှာတယ်လားမှန်ပါပါဗျာဟင်ဒီဘဝကိလေသာတွေကြောင့်ကာမဝတ္တိပြုလို့တဲ့နောက်ဘဝဝိပါကကိုပြောင်းဆိုင်ဦးမှာပဲအဲ့နောက်တစ်ခါဝိပါကကိုကိုကြောင့်ပြီးပြီးကိလေသာကိုကာမကိုထပ်ပြုကြည့်ဦးမှာပဲမှန်ပါပါဒီလိုဆိုနောက်တစ်ခါဘဝရအောင်မှာပဲရမှာပါဗျာအဲ့လိုပဲလူဖြစ်ခဲ့ဘူးသူက လူဘဝရောက်ဖို့ရာရဲ့အဲသိနေသိထားအမျိုးတွေအဲ့ဒီတိုင်ပြုလုပ်တဲ့ကာနေအဲ့ဒီတိုင်လာအကျိုးခံစားမှုအဲ့ဒါလူဘဝနဲ့လဲနေတဲ့ဟိုတုံးပါမှန်လားပါဗျာဟင်နတ်ဒီကဟောနတ်ရောက်တဲ့မှန်နဲ့လဲတာပါဗျာနတ်ရောက်ဖူးတဲ့ပုဂ္ဂိုလ်ကဟောဒီတုံးပါနဲ့ထင်တယ်နတ်ပြီးကိုမျိုးကိုတဲ့ စိတ်ကိရိတာထင်တယ်အမျောကိုပြီးပြုတဲ့ကံထင်တယ်စိတ်တိုင်းသွားခံစားတဲ့အကျိုးတူဘူးပဲထင်တယ်အဲ့တော့အကျိုးတူဘူးပဲခံစားရင်းနဲ့သူကတစ်ခါပြန်ပြီးလက်ထမဖြစ်ချင်ဘူးလားဖြစ်ချင်ပါအဲဒီလိုဆိုထပ်ပြီးတော့ကိရိတာပြန်လာအောင်ပါပဲကံပြန်လာအောင်ပါပဲအဲ့ဒါကဝိတ္တကံပြောင်းပါပဲအဲ့တော့ငတ်ဒီမှာလည်း ဒီသုံးခုနဲ့လဲမှာထင်တယ်မှန်ပါပါဗျာဓမ္မတိရောက်တဲ့ပုဂ္ဂိုလ်ဟောဒီသုံးခုနဲ့လဲမှာပါအဲဓမ္မရတာဓမ္မချမ်းသာကိုသူသာတဲ့စိတ်ရှိမှာပဲမှန်ပါပါအဲသာသိရှိရင်ဒါမျိုးတန်တာတဲ့စိတ်ပေါ်မှာပဲပေါ်မှာပါနောက်တစ်ခါလဲဒီလိုဓမ္မအစဉ်တန်းနဲ့နေဖို့ဟောတာရမှာပဲဟုတ်ကလားဟိမှန်ပါပါအဲ့ဒီသာရတဲ့ဒါကြီး ဒီအဲ့ဒီဗြဟ္မာဖြစ်နေနေတဲ့ကံထမလို့ဘူးလားလုံးပါဘူးဒီလိုဆိုဗြဟ္မာအကျိုးတွေထမတော်ဘူးလားသွားပါဘူးအဲထသွားရင်ထပြီးတော့မตายရဘူးလားထတာရထမလို့ဘူးလားလုံးပါဘူးထလို့ဒီထအကျိုးမခံပါဘူးလားဒီဗြဟ္မာဒီမှာလဲအဲ့ဒီကိရိတာကိုကာမဝိပါကကိုလဲနေတာပဲမှန်ပါပါဗျာဟင်တခါလူပြည်ရာနေပြီးတော့နာပြီးအဲလူပြည်ရာနေဗြဟ္မာပြီးဒီလိုလည်းပဲတို့ဝတ်တီဆက်ဆက်လဲနေတာပဲမှန်ပါပါဗျာပုဂ္ဂလာဗျာမှန်ပါပါဗျာဒီအဲ့တော့လူပြည်မှာ တိုက်ကြီးတွေကားကြီးတွေနဲတတိမြို့အချူရာနေဘေးမှာအဆင်သင့်ရှိတယ်ဟင်ပြီးတော့လုံမဲ့လုံသမားတွေလည်းအဆင်သင့်ရှိတယ်တို့ဒီပြည်သိနေခံစားယုံတင်ပဲဟင်ဒီနေရာမျိုးတွေမှာချမ်းသာတယ်လို့မထင်လားဟင်ထင်ကြပါဗျာမလို့ခြင်းရကြဘူးလားဟင်လို့ခြင်းကြပါဗျာဟုတ်ပါမလားမှန်လားပါခင်ဗျားပါဗျာကျန်တော့မလို့ခြင်းမောင်းခြင်းရတာပြီဟင်လို့ခြင်းလားလို့ခြင်းလား ဟင်လူချင်းညာလားလူချင်းညာလားတထေးဘဝလေးတထေးဘဝလေးဟင်ဟဲ့လူချင်းညာလားလူချင်းညာလားကဲဟောဘယ်သူမှပြောဘူးလူချင်းညာဘုံပေါ်ကြီးရတာဟောမလူချင်းလူများညင်နေတာလားလို့ဗျဟုတ်ကလားဟင်အဲ့ဒါတို့ဒါတော့ဒုက္ခကိုတောင်းနေတာမဟုတ်ဘူးလားတထေးဖြစ်တော့တထေးတထေးဒုက္ခပဲမလို့ရောက်မှာပါဗျာဟင် တတိပြတော့တတိဒုက္ခမရှိဘူးလားရှိပါဗျာအရှိမှာပဲအတို့လူသေးရမှာတကားဖွေးအိမ်နေနေတယ်တတိအိမ်ရဲလို့လားမရဲပါဗျာဟုတ်ကလားဗျာမှန်ပါဗျာအင်းဟောလူသေးရကအချိန်မတော်ချိန်တော်လျှောက်ထွက်လဲနေနေရတို့တတိလဲနေလားဗျာမလဲနိုင်ပါဗျာဟင်ဟုတ်ကလားဗျာမှန်ပါဗျာဖြစ်ချင်းလားတတိတတိတတိတတိဟင်ဟောဗျာသူ့တော်ဘူးဗျာဟင်ဟင် အေးငယူဒီစာပင်ဘိုင်းနာမီဒါပြောမနေနဲ့တတိပြင်းတတိဒုက္ခတွေ့မီပြောမနေနဲ့ကြုံမှာအဲ့တော့တတိဖြစ်ခြင်းတော့တတိဒုက္ခမပြီးလို့လိုချင်တာမဟုတ်လားမှန်ပါပါဗျာအဲ့ဒါဒုက္ခတေကိုမကဝတ်တာပဲမှန်ပါပါဗျာဟင်ဟင်အဲ့ဒီတတိတွေဟိုတတိဖြစ်မဲ့ဟာတတိဘောကိုတာရနေတဲ့စိတ်ဟာအဲ့ဒါ ဟိုမှာဒုက္ခသွားပြီမှတင်လေဟိအတေဒုက္ခဖြစ်ပြီမဟာလေမှန်ပါပါဗျာအဲ့တဏှာတမှုရောပုံကြီးဆိုတာအဲ့ဒီတတိတိချင်းနဲ့သိတတိရဲ့ဒုက္ခမသိလို့သူတောင်းတနာမဟုတ်ဘူးလားမှန်ပါပါဗျာအဲ့ဒါတဏှာပဲလေမှန်ပါပါဗျာတတိဖြစ်ချင်တာအဲ့တတိဖြစ်ရတဲ့ပုဂ္ဂိုလ်ကြလို့ရှိရင်တတိမဖြစ်ချင်တော့ဘူးဟိတတိဖြစ်တဲ့ပုဂ္ဂိုလ်တွေသွားကြည့်တော့မှတတိမဖြစ်ချင်တော့ဘူးတတိဒုက္ခကိုရောက်နေလို့လို့လေမှန်ပါပါသူတို့လို့ချမ်းသာတာမရဘူး ပြီးတော့ပစ္စည်းရှိလေးလေးပိုးဆိုးလေးလေးတို့ဒီမှာဆင်းရဲသားမှာငွေကလူသုံးတာများတယ်လို့ပဲတထေးမှာလည်းငွေကလူပြန်သုံးနေတယ်လူကငွေသုံးတာသူတို့မှလည်းရှိဘူးမှန်ပါပါဗျာငွေခိုင်းတော့လိုက်လုံးနေရတယ်မှန်ပါပါဗျာနာပါမလားဗျာမနာရပါဗျာဟင်ပြီးတော့တခြားတထေးတွေကဒီလိုဒီလိုလုပ်တယ်ဆိုရင် သူနဲ့သူနဲ့တောင်းဒီနဲ့ဒီနဲ့လုပ်မယ်ဆိုတာဟောတစ်ဖက်ကဖက်ပြန်မှုမာနာဟောမရှိဘူးလားရှိပါဗျာအချင်းအာဃာတထားမှုဟောမရှိဘူးလားရှိပါဗျာဟာတတိဘိုးကကောင်းမှာရချမ်းသာသလားမချမ်းသာပါဗျာဟင်လူလူလားဟင်မတိုင်းတို့လူကြီးမင်းနေမှာပါဗျာနတ်ပြည်ဆိုရင်တော့တော်တော်ချမ်းသာလိမ့်မယ်ထင်တယ်မချမ်းသာပါဗျာနတ်ပြည်လောက်သွားကြရင်ဟောဟိဘာဖြစ်လို့လဲခဏခဏဘယ်နှခါဘူးလဲဖူးလို့ မချမ်းသာဘူးပြောတာသူများလည်းအိမ်ရောက်ခဲ့ဘူးတလို့ပဲဟင်ဟုတ်ကလားဟဲ့ဟင်အဲနတ်ပြည်တို့လည်းဆိုသေးကြတရားဟာတွေကြားကြမှာကြီးကိုမှန်ပါပါဗျာဟင်ဒီမှာရန်ဒီမှာဟိုဘာတို့ဟိုပြောရင်တော့ဟိုထဘိုးသေးထားတာတင်နေဟိမှန်ပါပါဗျာဟင်လူဘဝရောက်တာနဲ့အိမ်တောင်သားမွေးလောက်တာနဲ့အဲဒါတို့ဘဝဆိုတဲ့လံခီးကြီးပေါ်ဗျာအာယု၅ပါးကလဲနဲ့တူတရား ဟောလင်းနေမရတာဟောသူဘယ်ဘယ်ချင်းညာတဲ့ဘယ်ကောင်ညာတော့ကောင်းတင်နေဟိဒါမို့အတိုင်းတကောင်လှဲ့တကောင်တတ်ထားရနဲ့တူတပြားမှန်လားပါဟုတ်ကလားဗျာမှန်လားပါအဲ့ဒီဘုံမတို့ဒါရီသမီးရီဒါရီသမီးရီဆိုတဲ့အဝတ်ထုတ်ကြီးတွေနဲ့သားတွေတင်းလားဟင်နောက်ကြတဲ့သူတို့အတွက်ကိုတို့လောက်ကင်ကျွေးမှုဖို့ဟိုတော်ဖြစ်ရင်တော်ကြိယာဖြစ်တဲ့နွားတို့ဘာတို့ချီလား လဲနောင်မရမြို့ဖြစ်တော့မြို့အထိုင်လေးရောက်ကားတွေနောက်ကချီပြီးမောင်းနေကြရတာတဲ့နဲ့မှန်လားပါဗျာဟင်တပူဘလောက်ညောင်းနေတော့ညောင်းလားပါဗျာဒါတောင်တွန်လေးတာတွန်ပါဟိုဟိုမှာဒီလိုဒါတို့ကသမီးတို့ကနတ်ပြည်မှာမရှိဘူးပိုးတွန်မှာပေါ့ဗျာမှန်လားပါဗျာဟင်ဒီလောက်တို့တပူယုံတပူနာခိုင်းထားတာတော့တို့လူပြည်မှာဟင် မာနကင်းလာဟိမကင်းပါဗျာဒေါသဟောဟိမကင်းပါအတနာဟောဟိမကင်းပါဗျာလူပြီမှာဒီလောက်ဝိတုခကြီးတာတော့မကင်းတာဟိုမှာဘာမှမလုပ်ရတဲ့နေရာစဉ်းစားကြည့်ဟိုဟိုဆုံးပါပါဗျာဟင်ဟုတ်ကလားဗျာခင်ဗျားကဘယ်ဆုံးမှာဘယ်နှခုလို့ဘူးလို့ခင်ဗျား ခင်ဗျားတို့ကဘုရားရောက်တာတော့ခဏနာရောက်ဘူးဟုတ်ကလားဗျာမသိလို့ပါဗျာခဏအိမ်မထက်ရောက်ဘူးလို့ဒီမှာပါဗျာဒါဟဲ့အခါတရံတော့ရောက်ဘူးပါလေအိမ်မထက်နေမှာပါဗျာမှန်လားပါဗျာဟိုရောက်ဘူးလို့ဟိုမမိတ်ပါဘူးဟင်အဲ့ဒါနတ်ပြည်ရောက်တော့လည်းနတ်ဒုက္ခရှိတယ်မှန်လားပါဗျာအဲဓမ္မပြည်ပြန်ရောဓမ္မဒုက္ခရှိတယ်မှန်လားပါဓမ္မမှာလည်းတို့ဟိုခန္ဓာ၄ပါးကရှိတဲ့ဘုံမှာခန္ဓာ၄ပါးဒုက္ခရှိတယ်ရှိပါဗျာခန္ဓာတစ်ပါးတည်းရှိတဲ့ယုတ်ခန္ဓာကြီးတည်းရှိတဲ့ဘုံနဲ့အဲ့ဒီယုတ်ဒုက္ခရောက်နေတယ် ရောက်ပါဗျာဒီတစ်ခုရှိရင်တစ်ခုဒုက္ခရောက်တာပဲကောင်းမှုတို့ဒီဘုံသုံးပါး၌ဖြစ်နေတဲ့အထက်တန်းကဖြစ်နေတဲ့ဝုသုံးပါးပဲဖြစ်ဖြစ်အလေလာတန်းလောက်ကဖြစ်နေတဲ့ဝုသုံးပါးပဲဖြစ်ဖြစ်တို့အောက်တန်းကဘဝနဲ့လဲနေရတဲ့ဝုသုံးပါးဖြစ်ဖြစ်အကုန်လုံးဒုက္ခကြီးတွေပဲမှန်ပါဗျာဟုတ်ကလားမှန်ပါပါဗျာအဲ့ဒီဒုက္ခကိုဒုက္ခမှမပြီးလို့ပါရတတ်မဲ့နေတဲ့စိတ်ကလေးဟာတမှုရာပဲဟုတ်ကလားမှန်ပါပါ အဲ့တော့ဒီသမုဒိယချုပ်ငြင်းခြင်းလို့ရှိရင်နိရောဓနာမနိဗ္ဗာန်နဲ့အဲ့ဒီစေလံစိတ်ကလေးအဲ့ဒီကြိုက်စိတ်ကလေးကိုချုပ်ငြင်းကြတာဒီလိုနိရောဓမှန်လားပါဗျာနိရောဓပြီးချမရှိဘူးမှန်လားပါဗျာဟုတ်ကလားမှန်လားပါဗျာဒီဒီနေရာသာဒီနေရာတိဒီနေရာပြောက်ဟုတ်ကလားဆိုတော့ကြရင်တို့ရည်သေးသွားတဲ့ခြိလန်းလေးလို့ပေါ့ကွယ်ရည်သေးသွားတဲ့ခြိလန်းလေးဟာ ဟိုလှမ်းလိုက်တဲ့အချိန်တော့ပြင်ဖလားရာလေးရှိတယ်နဲ့ဟိရှိပါဗျာနှုတ်လိုက်တော့ရှိသေးလားမရှိပါဗျာအဲသူတို့တို့ဟိုရှုမှတ်မှုနဲ့တွားနေတဲ့ယောဂီတရားမှာမင်းမင်းလေးပဲပြီးသွားမယ်ကြာကြာတာနဲ့ပြီးသွားပြီနာနာနာနဲ့ပြီးသွားပြီစာရင်ရောချိုးချိုးတာနဲ့ပြီးသွားပြီကြက်ဆိုတာရက်ဆိုတာမပါတော့ဘူးမပါပါဘူးပြောစရာတွေအကုန်ပယ်ထားတယ်လေမှန်ပါပါဟုတ်ကလားမှန်ပါပါအဲအဲ့ဒီနေရာနေပြီးသွားပြီအဲသူတို့ရှင်နန်းလေးဟာ သူ့မရည်စင်နဲ့ဖေးသွားတဲ့ခြေလမ်းလေးမဟုတ်ဘူးလားမှန်ပါပါဗျာဟုတ်ကလားဗျာမှန်ပါပါဗျာဟင်မိရောဓဆိုတာအဲ့ဒီ athletically ချုပ်ရင်းလာပြောတာမှန်ပါပါဗျာဟုတ်ကလားမှန်ပါပါဗျာဟင်နိဗ္ဗာန်နိဗ္ဗာန်ဆိုတာဘယ်ဟာတော့အဲ့ဒီ athletically ချုပ်ရင်းလာမှန်ပါပါဗျာအဲ့ဒါမိရောဓနာမနိဗ္ဗာန်ဆိုတာ athletically ချုပ်ရင်းလာဒီမနေ့ကတော့နိဗ္ဗာန်ကိုဟိုတဘောနဲ့တဘောချုပ်စပ်ပြီးတဲ့ဝါနာလေမှန်ပါပါဗျာဟင် အဲ့ဒါလေးမရှိတော့တာလို့ဒီလိုပြောခဲ့တာတယ်မှန်ပါပါဟင်ချွေသပြေသွားတာကိုအဲ့ဒါနိဗ္ဗာန်ဟုတ်ကလားမှန်ပါပါအဲ့တော့တို့ဒီလိုမျိုးစားတဲ့ဟင်းအကြောင်းကိုမတွေးမိရင်လက်ဖြစ်မှာကိုထပ်သားလို့စိတ်ပေါ်မလားဟဲ့မပေါ်ပါဗျာအဲ့ဒါကိုချုပ်သက်ကလေးပြီးသွားတာထင်တယ်မှန်ပါပါဗျာအဲ့တွေးသားမပြတ်မတွေးစားဘူးမှန်ပါပါဗျာဟင်ငန်းငန်းတက်တန်းတန်းဆိုဆိုမရှိတော့ဘူးမရှိပါဗျာအဲ့ဒါနိဗ္ဗာန်ပဲဟုတ်ကလားမှန်ပါပါဗျာအဲ့တော့တို့ဘယ်အာယုခံစားခံစားခံစားစီရာရှိတာခံစားတဲ့သူ့ဘောကို လူကျင်စိတ်တတ်မဲ့စိတ်မရှိတော့တာကိုပြောတာမှန်ပါပါဗျာဟင်ဟောဒီယာနာရီလည်းကောင်းမှုတွေကုသိုလ်တွေပြုပါဗျာတို့တော့သူတို့မှာဟောရလိုမှုတဏှာမရှိတော့ဘူးမရှိပါဘူးဒီကောင်းမှုကြောင့်ဘာဖြစ်ရဘာလို့ဤမရှိတော့ဘူးမရှိပါဘူးဟုတ်ကလားမှန်ပါပါဟင်သူစာတော့ပါတော့ကာမံခိတံအခုကောင်းမှုပြုလို့တာကလေနဲ့တူတဲ့ပြဝိညာဏံဘီသာနဲ့အဲ့ဒီကောင်းမှုပြုလို့တော့ငါထားတဲ့စေတနာလေးစိတ်ထားလေးရအဲ့ဒါမျိုးသိတဲ့တဏှာပင်ဟောတဲ့ အဲ့ဒီပေါ်မှာလူဘဝပြင်လူဘဝနတ်ဘဝပြင်နတ်ဘဝဒီကိုပြုတဲ့ကောင်းမှုနဲ့ထိုက်တန်တာလေးကိုလူလားမြေခေါ်တဲ့စိတ်ကလေးဟာမိုးရရဟင်အဲ့တော့အဲ့ဒီတနာဆိုတဲ့လူချင်းစိတ်မိုးမရှိဘဲနဲ့ဒီမြေပေါ်မှာဒီမျိုးပဲလို့လို့ပေါ့မလို့ဟိမပေါ့နိုင်ပါဘူးဟုတ်တော့တို့မြေခေါ်အောင်စိုက်မယ်ဗျာမပေါ့ပါဘူးဗျာဟင်အဲ့မိုးရွာမှာပေါက်တာအဲ့တော့တို့ဒီအရိယာများမှာကြတော့အဲ့ဒီတနာဆိုတာမရှိတော့ဘူးမှန်ပါပါဗျာဆိုလမ်းပြီးမရှိတော့ဘူး သူတို့ကံတော့ပြင်ပြုလုပ်တယ်မှန်ပါပါဗျာဟင်ကံတော့ပြုလုပ်တယ်တို့ရတနာမရှိပါဘူးအဲ့ဒါနိဗ္ဗာန်ဟုတ်ကလားမှန်ပါပါဗျာအဲ့တော့ဒီဟောဟိုသူတို့ဖျားရှိခွေဆိုကြမှာပါကွယ်နိဗ္ဗာန်ရောက်ရပါလို့နိဗ္ဗာန်ရောက်ရပါလို့ဆိုတာဟုတ်ပါဗျာဟင်အဆုံးဆုံးတော့ပြောရတယ်တချို့ကဆုံးတာတော့အဆုံးကြမှာတယ်မှန်ပါပါဗျာဘယ်နာကြမှာများဆုံးမှာပါလိမ့်အဆုံးကဘယ်နာကြမှာမှလည်းမသိဘူး ပုဂ္ဂလာဗျအစွန်တွေ့အောင်မကြာအစွန်မတွေ့ပါဘူးပုဂ္ဂလာဗျမှန်လားပါဗျအဲဆုံးလုံးလောက်တော့ပေါ့ဗျဆုံးလုံးဟိုပဲဆိုရေးကြမှာသူနိဗ္ဗာန်ဝင်နေတာတဲ့ဟင်ပြောဇန်တရားတဲ့မတရားဖူတရားတဲ့နိဗ္ဗာန်နဲ့တောင်းထင်တယ်တောင်းပါဗျာဟင်တရားတော်များကိုရပါလို့ဆိုနိဗ္ဗာန်ရပါလို့ဆိုတာတေပါတော်များဟိုပါဠိလိုတောင်းနေလို့ဗမာလိုကတော့တပိတော်တို့ဘာမှမလူချင်းကဘာလို့ဤလိုပြောတာ နော်မှန်ပါပါအဲအဲ့တော့တို့နောက်ဆိုလို့ရှိရင်နိဗ္ဗာန်ရပါလို့ဤကတတိတော်တို့ဤလူပြုရခြင်းကြောင့်ဘာမှမလူခြင်းရပါလို့ဤတို့တို့တောင်းတောင်းမလားမှန်ပါဗျာတောင်းမှာပါတောင်းမလားဘယ်လိုဘယ်လိုဘယ်လိုတောင်းမှာနိဗ္ဗာန်ကိုတိုက်ရိုက်ဟိုတို့ဘာသာပြန်ပြီးတောင်းမယ်ဆိုရင်တတိတော်တို့ဤကဲ့သို့ပြုရခြင်းကြောင့်ဓမ္မသီလသောက်တရားခြင်းကြောင့် ဘာမှမလိုချင်ရဘာလိုဤအဲ့လိုတော့တောင်းနေမှာမလားဥပမလားဗျာဘွာဟင်ဥပမလားဗျာဘယ်နဲ့တော့တောင်းရပါမလားဟိတောင်းရပါမလားဘယ်နဲ့တော့လူကဝူဘမလားဗျာဟင်တော်လေးကြမှာဟိုရွာကြမှာဘာလေးလူချင်းလိုက်တာဘာလေးမရှိဘူးနဲ့လာရင်ဘယ်နဲ့လုံးမလို့ဟင် အိမ်ပြန်ရောက်မှဟင်ပါလေးတော့တော့လူကျင်နေနဲ့မလာဘူးလားလာပါဗျာဟင်အပြောတော့မလူချင်းကဘာလို့ဆိုမလူချင်းကဘာလို့ဆိုပြောသူမလူချင်းချင်းရတော့မှာမဟုတ်ဘူးလားမှန်ပါပါဗျာမလူချင်းကဘာလို့ဤလိုတောင်းပြီးပေါင်းတို့ချင်းကဟောမလူကြောင်ချင်းမလူကြောင်ချင်းရမှာကဲကျင်နေမှာဘူးဟင်တောင်းရမှာပါလေဟင်ဥပမလားဗျာတော်နေဟိုမြည်လေးလာပြီးရှိငုံနေဘယ်နဲ့လုံးမလို့ ဟင်ညီတွေကလာပြီးရှိဒီဒီဒါဒါလုပ်ပြီးတော့ကနလုံးမတော့ဒါတို့ပြဒါတို့ပြဟင်ဟင်အဲ့တော့ခြေရုံးဖက်ကနေမှာပို့ဗျဟင်အဲ့တော့နိဗ္ဗာန်ဆိုတာအဲ့ဒါပြောတာဒီတို့အစွဲစိတ်ကလေးချုပ်ပြတ်သွားတာပြောတာမှန်ပါပါဗျအဲ့တော့ရှေ့ကံတစ်ခုနဲ့နောက်ကန်တစ်ခုကိုမဆက်မိတော့ဘူးပေါ့ဒီမှာမဲ့တို့ဒီကနေ့ဝတ်သားသားတယ်ပေါ့နောက်ပြညဘိုးတွေးလိုက်တဲ့ဝတ်သားသားလို့စိတ်ကလေးပေါ့ မှန်ပါပါဗျာဟင်အဲ့ဒီစားလို့ဒီကလေးတွေးပြီးမှမဖြစ်ငါ့ကိုဝက်သားစားဖို့ကြိုးစားမှာမဟုတ်လားမှန်ပါပါဗျာအဲ့တော့ဒီကနေ့သားတဲ့ဟိုဝက်သားနတ်နဲ့နှစ်ဖြစ်ငါဝက်သားနတ်ကိုအဆက်ဆက်မရှိတော့တာကိုဆိုလိုတယ်မှန်ပါပါမတောင်းတတော့တာကိုဆိုလိုသည်မှန်ပါပါဟုတ်ကလားဟိမှန်ပါပါဗျာဟင်ဒါတကွာထဲမှာဖြစ်စဉ်တစ်ခုကိုရှင်းကြတာမှန်ပါပါဗျာဟဲ့ဒီနိဗ္ဗာန်ဆိုတာဒါပဲကွမှန်ပါပါဒီညာရောက်ပြီလားဒါလို့ရမှာတော့မေခောလောကုတ္တရာမတော်တယ်လားမှန်ပါပါဗျာဟင်မလေးဘူးဖူလေးဘူးဟာ အဲ့ဒါမက်ပါပဲတဲ့မက်ကသစ္စာပါပဲတဲ့ဟုတ်ကလားမှန်ပါပါမက်ဘောမက်ကသစ္စာဆိုတာလောကုတ္တရောတဲ့မယ်လီပါဖူလီပါကိုပြောတာတဲ့မှန်ပါပါဗျာဟုတ်ကလားမှန်ပါပါဗျာဟင်အဲ့တော့မက်ဖူတစုံကြလို့ရှိရင်ခရီးလမ်းတစ်ခုဆုံးသွားတာတင်တယ်ဟုတ်ပါဗျာဒီမှာနဲ့ပထမမက်ဖူတစ်ခုကြလို့ရှိရင်အပေပုံကြောင်းနဲ့ခရီးလမ်းတစ်ခုဆုံးသွားပြီဆုံးသွားပါဗျာဒီလိုဆိုအပေဝိရောက်ပါအောင်မလားမရောက်ပါဗျာအပါယဒုက္ခမရှိတော့ဘူး ဟင်မှန်ပါဗျာအဲဒုတိယမတတိယမနဲ့တို့လမ်းခရီးတစ်ခုဆုံးလာပြီဆိုရင်ကြိုက်စိတ်ကြောင့်ဖြစ်တဲ့ကာမဘဝကာမဒုက္ခလွတ်သွားပြီလွတ်ပါဗျာဟုတ်ကလားမှန်ပါဗျာဒီတကယ်လို့တို့သတုထမဲ့နဲ့ဟိုလမ်းခရီးတစ်ခုဆုံးအောင်သွားလိုက်လို့ရှိရင်တို့ဘဝဒုက္ခမရှိတော့ဘူးမရှိပါဘူးပြတ်ပြီအဲ့ဒါကိုမဲ့လို့ခေါ်တာပါမှန်ပါပါဗျာဟင်မဲ့လို့ခေါ်တာအဲ့ဒါပြောတာအဲ့တော့တို့သစ္စာလေးပါးဒါရှိနေကြတာပဲဟိ အဲ့တော့ဒီထဲမှာအမျိုးရှိတယ်ထင်တယ်ရှိပါဗျာအဲ့တော့ငရုတိတစ်တောက်မှာဟောသမုဒိယနဲ့ဒုက္ခရှိတယ်ထင်တယ်ရှိပါဗျာဒီငရုတိစားခြင်းနဲ့သမုဒိယမရှိဘူးလားရှိပါဗျာဒီလိုသူငရုတိနဲ့ပတ်သက်လို့ရှားရဖူးရထောင်းရထူးရချိတ်ရပြုတ်ရဒုက္ခမရှိဘူးလားရှိပါဗျာအရှိနေတာပဲဒီငရုတိသမုဒိယနဲ့ငရုတိဒုက္ခငရုတိမှာရှိရင်ငရုတိကိုမကနဲ့ပွားရင်ငရုတိရောတာမချုပ်နိုင်ဘူးလားချုပ်နိုင်ပါဗျာဟင်မချုပ်နိုင်တာပဲအဲကွန်းတေးရမှာဟောဟိတ် ရှိပါဗျာသစ္စာနှစ်ပါးရှိနေအဲဒီတို့ဝိလေသစ္စာနှစ်ပါးရှိလို့ရင်ဝိပြသစ္စာနှစ်ပါးဝင်လိုက်ရုံပဲထင်တယ်မှန်လားပါဗျာဟုတ်ကလားမှန်လားပါတိတိတိကောဟိရှိပါဗျာရှိတာပဲအဲတို့တိုင်းသစ္စာလွတ်တာပဲနေရာရှိတော့ဟိမရှိပါဗျာအခုသစ္စာနဲ့ရည်တယ်ဗျာမှန်လားပါဗျာဟုတ်ကလားဗျာမှန်လားပါသစ္စာမထိုက်တဲ့အရာဝတ္ထုရလို့ဘယ်ဟာရှိလို့မရှိပါဗျာဒီလိုဆိုသစ္စာအရာဝတ္ထုမှန်များမြင်ရာကဖြစ်ဖြစ်ကြားရာကဖြစ်ဖြစ်ဘယ်အာယုံခံစားခံစားတက်ရှိဖြစ်ဖြစ်တက်မဲ့ဖြစ်ဖြစ် အဲ့ဒီမှာတမှုရိယနဲ့ဒုက္ခဆိုတဲ့ဝိလေသစ္စာနှစ်ခုရှိနေရင်တို့ဒီဘက်ကမက်ကလည်းရမှာပဲတင်မှန်ပါပါဗျာနဲ့မက်ကလည်းရင်ဘယ်အဖြစ်ဖြစ်ခံစားရင်းမတ်တက်ကတို့ချုပ်မသွားဘူးလားချုပ်သွားပါဗျာဒီလိုတော့မဆိုင်နိုင်ဘူးလားဆိုင်နိုင်ပါဗျာကဲခဲရင်လားဗျာမခဲရင်ပါဗျာအဲ့တရားတွေတို့သစ္စာတွေတို့ရွာထဲမှာရှိနေရင်တို့တမှုရိယနဲ့ဒုက္ခတွေရွာထဲမှာရှိနေရင်မက်ကဟောရွာထဲမှာပွားမှာတင်တယ်မှန်ပါပါဗျာတန်ကြောင်းကြမှာပွားမှာလားရွာထဲပွားမှာလားရွာထဲပွားမှာပါဗျာဟုတ်ပွားဘူးလားပွားဘူးပါဗျာ ဥပမလားဗျာဟုတ်ပါတယ်ဗျာပွားမှန်ပြင်မှန်ဒါကြီးဒါကြီးဒါကြီးဒါကြီးနဲ့နေမှာပါခင်ဗျာဟင်သမီးကြီးသမီးကြီးနဲ့ဒါပဲပွားမှာပါခင်ဗျာဒီနေ့နေ့ဘယ်နှခါပွားဘူးတော့ပွားဘူးပါဗျာဥပမလားဗျာခင်ဗျာဟင်ထိတ်တဲ့ရတက်လိမ်ညာမီခင်ဗျာဘုန်းကြီးဟင်လိမ်ညာမရှိဘုန်းကြီးတက်တယ်ဟင်လူလူချင်းနာမငူရူမိသားတွေရရုံပဲခင်ဗျာဘုန်းကြီးတက်လိမ်လို့ပါရမှာတော့မလိမ်ပါဗျာဟုတ်ကဲ့မလိမ်နာမဟုတ်ညာတာဖြစ်မှာပေါ့ဗျာဟင် ဟင်အမြဲတမ်းသာမပွားပြီးတာပါဘုရားတခါတရံတော့ပွားပြီးဟုတ်ကဲ့တစ္ဆာကဟိုတခါတရံဖြစ်တာလားမဟုတ်ပါဗျာတစ္ဆာကဘက်ကမိုးမခေါ်ဘူးဗျာခင်ဗျားဘက်ကမက်ကဘက်ကလားမိုးခေါ်မှာဘက်ကမိုးခေါ်နေတော့ဟုတ်ကလားအဲသမုဒိယနဲ့ဒုက္ခကမိုးခေါ်ဘူးဗျာမှန်ပါဗျာဟင်ယာပြီးရောရှိလားမရှိပါဘူးအဲယာပြီးရောရှိဘူးဗျာ24နာရီဗျာဟင်ဆုံးယာပြီးဗျာသမုဒိယနဲ့ဒုက္ခကဝင်လိုက်တိုင်းတခုလို့တခုသမုဒိယဝင်မှာပဲဒုက္ခဝင်မှာပဲ ဟုတ်ကလားဟဲ့မှန်ပါပါဗျာမရှိဘူးမှာပဲတို့ဒီဘက်ကမက္ခနဲ့နိရောဓဘက်ကလာတို့မူးခေါင်းနေတာဗျမှန်ပါပါဗျာဟင်အဲ့တော့တို့ဘယ်အာယုခံစားခံစားခံစားတဲ့အာယုလေးပေါ့ကိုဒီတတိလေးနဲ့မှတ်နေတာမက္ခမဟုတ်ဘူးလားမှန်ပါပါဗျာဟင်မဂ္ဂင်၈ပါးရဲ့တေယဘူတိတတိတလုံးမတုံးမှန်ပါပါဗျာဘုရားရှင်ညာတော်လည်းမဂ္ဂင်၈ပါးလို့ခွဲထားတာမှန်ပါပါဒီလူဘင်းပြောပြောရင်တတိတလုံးမှာကိုင်းမှန်ပါပါဗျာဟင်တတိရှိရဲ့တမာရီမဂ္ဂင်တုံးမှာအလိုလိုပါပြီးသား ဟင်းတတိနာမအပိလိုက်ရလာရင်ပိနာမဲ့ဒီနှစ်ပါးပါပြီတင်တယ်မှန်ပါပါဗျာအဲ့ဒီပုဗ္ဗဘာကမဲ့ဒီ၅ပါးပါနေလို့ရှိရင်သီလကကျိုးပေါက်စရာရှိသေးလို့လားမှန်ပါဗျာဟင်သိစုံလာရင်ကိုယ်လည်းနှုတ်လုံးပြီးတင်တယ်ဒီလိုဆိုသီလမဲ့ဒီ၃ပါးကမလုံဖဲလို့ရနိုင်လေမှန်ပါဗျာဟုတ်ကလားဗျာအဲ့တော့ဒီမဲ့ဒီ၈ပါးမှာတတိတလုံးကန်လိုက်ရင်ပြီးပြီတင်တယ်မှန်ပါပါဗျာအဲ့တော့မြင်တတိမြင်တာနဲ့တတိတတိဆိုလို့ရှိရင်ဟိုဘက်ကလူကျင်လိုက်တာဆိုဝင်မလားဟိမဝင်ပါဗျာသွားပြီအဲ့တော့တမူရိယပစ္စာကို မက္ခသစ္စာနဲ့လဲလဲလုံတာထင်တယ်မှန်ပါပါဗျာကြာတတိဒီလိုဆိုဘာလေးညာလေးကောင်းတာဝင်မလားဟိမဝင်ပါဘူးအဲမဝင်ဘူးဆိုရင်ဟိုတို့သမုဒိယဟိုမက္ခနဲ့ပွားယူဟိုတို့လဲယူတာထင်တယ်ဟိမှန်ပါပါဗျာအဲနံတတိဒီတိုင်းမထင်တယ်မှန်ပါပါသာတတိဒီတိုင်းထင်တယ်ထိတတိဒီတိုင်းထင်တယ်တွေ့တတိဒီတိုင်းထင်တယ်မှန်ပါပါဒီလိုဆိုတို့သမုဒိယကအကြောင်းကဟိုဝတ်ဖို့ဖြစ်နေမှာသမုဒိယအကြောင်းကဝင်မလားမဝင်ပါဗျာအဲမဝင်ရင်ဟိုဘက်မှာသမုဒိ ဒီဒုက္ခချုပ်ငြိမ်းတဲ့និရောဓဆိုတာလူလူဆိုင်မသွားဘူးလားဆိုင်ပါဗျာဒီတခါမှရင်တခါထိုက်သွားပြီမှန်ပါပါဗျာအဲ့ဒါကိုတို့စာလို့တရင်ကនិရောဓမှန်ပါပါဗျာဟင်ဒီတရင်ကនិရောဓအခိုင်ကတခါမှတခါချုပ်သွားတာပဲမှန်ပါပါဗျာဟုတ်ကလားမှန်ပါပါဒီလိုသာဟိုအခါတိုင်းခါတိုင်းချုပ်နေရင်အချုပ်သေးဟိုများသွားရင်အချုပ်ကြီးဖြစ်မလာဘူးလားဖြစ်လာပါဗျာအေးအဲ့ခါကျនិရောဓဆိုတာစိုက်တော့တာလမ်းဖုံးတော့တာမှန်ပါပါဗျာဟင် တို့အဲ့ဒီတိုင်းမှားရမယ်တာမှန်ပါပါဗျာအဲ့တော့တို့ဒီဘဝတစ်ခုရလို့ရှိရင်ဘဝတမှုရနဲ့ဘဝဒုက္ခလည်းရှိတယ်လောကီဘက်မှာလေမှန်ပါပါကာမတမှုရနဲ့ကာမဒုက္ခတွေရှိတယ်ရှိပါဗျာဟုတ်ကလားမှန်ပါဗျာဟောဘဝတမှုရအတွက်ကျတော့တို့အတိတ်တုန်းကတို့ဒီဘူးလူကောင်းမှုမျိုးတွေလူဘဝနတ်ဘဝရဖို့ရဆိုတဲ့အပြော်လေးနဲ့လုခဲ့တဲ့မျိုးတွေဟာ အဲ့ဒါလည်းဘဝသမုဒိယမဟုတ်လားမှန်ပါပါဗျာဒါမျိုးဒီဘဝကိုတို့ရောက်လာတာဘဝဒုက္ခမဟုတ်လားမှန်ပါပါဟောဘဝသမုဒိယနဲ့ဘဝဒုက္ခမွေးကလေးကပါလာတာဗျာမှန်ပါပါဗျာဟင်ကင်းလာဟိမွေးကလေးကမကင်းပါဗျာဒီမိခင်ဝန်ပိုက်တဲ့နေရာတာချမ်းသာတာလားမချမ်းသာပါဗျာဒါဒီဒုက္ခလေမှန်ပါပါဗျာဟင်တခါတဲ့ဟိုတို့စားတဲ့ပါတဲ့တိုက်ဆိုလို့ရှိရင်အမေရဲ့ဟိုအသာဟောင်းအိတ်ကြီးကိုဖင်ခုထိုင်ထားတာတဲ့ဟင်အမေရဲ့စာသေးအိတ်ကြီးကိုခေါင်းကြီးနဲ့တကူတို့မ ဟိုရွတ်ထားရတာလေဗျအဲ့ဒီအစာသေးအိမ်နဲ့အစာအောင်အိတ်ကလေးကြားထဲမှာမြောက်ကလေးလိုပူပူလေးနေရတာလေဗျဟင်ပြီးတော့တို့မိခင်ရဲ့ဝန်းပိုက်ကိုတို့ကြောမိထားရတဲ့ဗျမှန်လားပါဗျဟင်မိခင်ရဲ့ကြောရိုးကြီးဘက်ကတော့ခေါင်းလေးနဲ့ဒီလိုလေးတိုက်ထားရတာလေဗျမှန်လားပါဗျအဲ့လိုလေးနေရတာလေမှန်လားပါအဲ့တော့တော်တော်ကြည်ကြည်ဝန်းရှိမှာပဲထင်ဟဲ့ကျင်းကျင်းလေးပါဗျဟင်အစာသေးအိမ်နဲ့အစာအောင်အိတ်ကလေးကြားထဲဗျ တော်တော်လေးကျယ်မယ်ထင်တယ်ဟင်ဟင်ညင်းညင်းလေးပါဗျာအဲ့တော့ခင်ဗျာထောင်ထဲကအချင်းချင်းနဲ့အမေဝန်ကအချင်းချင်းဘယ်ကပူပြီးတော့ဘာလို့တော့အမေဝန်ကအချင်းချင်းကပိုးပါဗျာဟုတ်ကလားရဲ့မှန်ပါဗျာအေးအဲ့လောက်ဒုက္ခတခါအမေရဲ့သူစားလိုက်တဲ့အစာထဲမှာသူမခံနိုင်တဲ့အပူတွေစသည်ပါလာရောဟိုမှာထွန်းနေနေနေတယ်မှန်ပါဗျာဟင်ပြီးတော့မိခင်ကတခါတည်းတစ်ခုကိုလမ်းလိုက်ဖြန်းလိုက်လို့တုံသွားရင်ကလေးလေးမှမင်းမထီထိုင်မထီ တဲ့မှန်ပါဗျာဟင်ပြီးကြတဲ့မြန်မိခင်ကများတခါတော့သူ့တော့ကတစ်ခုကြောင့်ပြေးမယ်လွှားမယ်ဆိုရင်အဲ့ဒီကလေးလေးဟာသူ့သကာကုန်းလေးကိုသူ့ဒီဘူးဒီလေးထဲလှိမ့်နေကြလို့ပဲမှန်ပါဗျာတော်တော်ချမ်းသာမယ်ထင်ရှင်းပါဗျာဟုတ်ပါမလားဗျာမှန်ပါဗျာတော်တော်ချမ်းသာမယ်ထင်တာပဲဟင်တခါတော့မိခင်ဝန်ပိုင်သူ့ဒီအောက်ကလည်းအသာဟောင်းအိတ်ကြီးအထက်ကလည်းအသာသေးအိတ်ကြီးဆိုတော်တော်မွေးမှာဗျာနားမှာဗျာ ဟုတ်ကလားဗျာမှန်ပါပါဗျာလူချင်းပေးလားလူချမ်းသာမလူချင်းပါဗျာဟင်အဲဒီကပါမှာမှန်ပါပါဗျာဟင်ပါလာသမုရိယအောင်ဘောဘဒုက္ခအဲဒီကပါမှာမှန်ပါပါဗျာဟင်အဲဒီကနေမိခင်ဝန်ပိုက်ကလည်းမရှိမဆန်ထွက်ခဲ့အောင်မယ်ပြန်ထွက်လာတဲ့အချိန်မှာတို့အရေးကြီးရလို့ရှိသေးဘူးမရှိပါဗျာလေတိုင်းမှဒါလေးတွေကဖတ်မှာဟုတ်ကဲ့ပြေရင်လေးတိုင်းထွက်လာမှာမှန်ပါပါအဲ့ဒါတို့ဒီဟိုအနှိမ့်ပိတ်လို့ခေါ်တဲ့ပိတ်ကြမ်းလေးနဲ့ သူ့သွားပြီးတော့တွေ့တာတော့မခံနိုင်ဘူးတဲ့မှန်ပါပါဗျာသူကိုဘတ်နဲ့ဟိုတို့တံပြားတို့တစ်သားကိုတက်တော့ခံရတယ်တဲ့မှန်ပါပါဗျာဟင်ဖြစ်ရမှာလေဒါဘဝဒုက္ခတွေထင်တယ်ဟိမှန်ပါပါဘဝဒုက္ခဘဝဒုက္ခဒါလူဘဝအကောင်းဆုံးဆိုတဲ့ဘဝကိုရွေးပြောတာပါဟိုခိုးဘဝနွားဘဝတွေတော့ခင်ဗျားတို့မျက်စိအောင်မြင်ပြီးသားတူတူပြောလို့မလိုတော့ဘူးထင်တယ်မှန်ပါပါဗျာဘယ်လောက်ဒုက္ခရောက်မယ်ဆိုတာလေရောက်ပါဗျာဟင် အဲလူဘဝမှာဒီလောက်ချမ်းသာပါတယ်ဆိုတဲ့ဘဝမှာတော့ခံရမယ်တခါတည်းအမေကတက်လက်ကလေးထားတော့ဟောမှတ်လက်နေရပါဘူးသူကသူမှောက်ခွင့်ရှိသားမရှိပါဘူးအဲအမေကမှောက်ရထားတော့ဟောမှောက်လက်နေရပါဗျာဒီအမေကချီးသူရထားတော့ဟောချီးသူတဲ့နေရအမေကပြီးသူရထားတော့ဟောပြီးသူတဲ့နေရအမေကနိုးမတိတ်တော့ဟောဒီတိုင်းငတ်နေရပါသွားမယ်ဘဝဒုက္ခမှန်လားပါဗျာဟင်သူတော့ကောင်းမယ်ထင်တယ်ဟိမကောင်းပါဗျာသူတို့နောက်တစ်ခါလာခြင်းသေးလား မလာကြပါဗျာလွတ်ကလားခလားမလွတ်သေးပါဗျာဟောဗျာမလွတ်သေးဘူးဆိုရင်လာခြင်းသေးလို့ဘောဗျာလွတ်အောင်ကြိုးစားမှာပါဟင်မလာခြင်းလွတ်အောင်လို့မှာဘောဗျာမှန်လားပါဗျာဟုတ်ကလားဟိမှန်လားပါဗျာပင်မတွန်းတို့မလာခြင်းလို့တာပြောတာအဲ့ဒီဒုက္ခခံနေတုန်းလဲအဲ့ဒီဒုက္ခမှန်သိရတာနဲ့ဒီဒုက္ခကိုလွတ်အောင်မလွတ်ချင်းပြီလေအဲ့ဒါဒီဒုက္ခကိုလူကျင်တုံးမှုလက်ခံနေတုံးဘူးမှန်ပါပါဗျာဟုတ်ကလားဗျာမှန်ပါပါ အဲ့တော့ဘဝသမှုရိယနဲ့ဘဝဒုက္ခဘဝဖြစ်စကစပါလာတယ်မှန်ပါပါဗျာဒီကနေတို့ကာမသမှုရိယကာမဒုက္ခဆိုတာလူမင်းသိတတ်တဲ့ချိန်ကစတယ်မှန်ပါပါဗျာဟုတ်ကလားမှန်ပါပါဗျာဒီလူမင်းသိတတ်တဲ့ချိန်ဟိုတို့အာယုနဲ့ပျော်ပါကစားမဲ့ကစားရမှသိတတ်တဲ့အချိန်ကလေးသူကလေးနဲ့အဲတို့ဘာတော့ကာမသမှုရိယကာမဒုက္ခရှိမှတင်လေဟိရှိပါဗျာတို့ကာရာဒကာရာသမီးကြတော့ကာရာဒကာရာသမီးနဲ့ထိုက်တန်တဲ့ကာမသမှုရိယကာမဒုက္ခတွေရှိတော့မှတင်လေဟိရှိပါဗျာ ဟုတ်ကလားအဲဒီကာမသမှုရိယာကြောင့်ဟင်သူကာမသီးပင်ကိုမိမိရှိတဲ့ကာမသီးပင်ကိုသူရှိတဲ့ကာမသီးပင်နဲ့အလဲလဲလောက်ရတာဟောတော်တော်ဖေးရဲနဲ့လောက်ရမှာတင်တယ်ကာမဒုက္ခတွေလေမှန်ပါပါဟင်ကိုယ်တဘောတူတူမတူတူတဘောကြကြမကြကြကာမပိုင်းဆိုလို့ချင်းသူပေါင်းနေရှိပြီဟုတ်ကလားမှန်ပါပါဗျာဟင်ဟင်သူသိတဲ့ကပေါင်းရပြီတယ်လို့ဟိအဲဒီမှာကာမသမှုရိယာ အဲ့ဒီကာမအာယုန်လေးအတွေ့အထိအာယုန်လေးကိုခုံမြင်တဲ့အတွက်ခံစားရမယ်ကာမဒုက္ခတွေမှန်ပါပါဗျာတဲ့တို့ဘယ်လောက်များတော့များပါဗျာတက္ကကာမသမုဒိယကြောင့်ဘဝဒုက္ခကဟဲ့သူ့လင့်ဖြစ်နေမရဖြစ်နေဒီကနေ့ပြောနေမရပေါင်းသေးရာကနေဟိုပေါင်းသေးတော့ကတော့တို့ပါတော့လောကကြီးမှာနှစ်ယောက်ထဲဆိုတော့မှန်ပါပါဗျာအဲထင်းမနေနဲ့ဟိုအဲ့ဗေရီယာချောင်းကြီးလားတော်တော်ဤခမ်းရဟောတိရဟောတိရထွက်လာမှာဗျာထွက်လာပါဗျာဟင်ဟင် ဟောအိမ်ရှိရလာတဲ့ဧည့်တွေကနိုင်လောက်နိုင်တိုင်းနဲ့ပြန်မှာဗျပြန်ပါဗျအဲအိမ်ခန်းကြီးကထွက်လာတဲ့ဧည့်တွေဘယ်တော့ပြန်မလို့မပြန်ပါဗျနှင်းထုတ်ဗျနှင်းထုတ်လည်းမပြန်ပါဗျကတ်နေဟုတ်ကလားဟဲ့အဲအိမ်ခန်းကြီးကထွက်လာလေးညနေရောက်ထင်းတာထင်မနေနဲ့ရင်းဟွာချောင်းကြီးမြဘေးအိမ်အိမ်သာမလဲကြည့်နေတာအိမ်သာဧည့်လာမှာပဲမှန်လားပါဗျဟင်အဲ့တော့ဒီအဲ့ဒီမှာလဲကာမသမှုရိယကြောင့်ဖြစ်ရမကာမဒုက္ခတွေကာမသမှုရိယကြောင့်ဖြစ်မဲ့ဘဝဒုက္ခတွေအများကြီးဗျ များကြီးပါဗျာဟင်နည်းနည်းလားများများလားဗျာများကြီးပါဗျာတခါဘဝတမှုရိယကြောင့်ကာမဒုက္ခတွေကိုယ်ဘဝလေးကိုအထီးကျန်နဲ့မနေချင်တာနဲ့အဖော်ရှာတာမဟုတ်ဘူးလားမှန်ပါဗျာအဲ့ဒါဘဝတမှုရိယကြောင့်ဖြစ်မကာမဒုက္ခတွေထင်တယ်မှန်ပါဗျာအဲ့ဒီယူကြမရယူကြအစွဲပွားတွေထားကြအဲ့ဒါဒုက္ခဘူထားရင်ဟိုဘာလို့ကာမဘူထားရင်ဒုက္ခဘူပွားမှာပဲမှန်ပါဗျာဟင်ကဲအဲ့ဒါဟောဘဝတမှုရိယကြောင့်ကာမဒုက္ခဟောဘယ်လောက်များတော့ များပါဗျာအဲကာမသမုဒိယကြောင့်ဘဝဒုက္ခပဲဘယ်လောက်များတော့အများကြီးပါဗျာပယ်တော့ရမလဲမရပါဗျာဟင်မရချင်ဘူးပေါ့ခင်ဗျာရချင်ပါဗျာဟင်ဘယ်လိုလုပ်မလို့ရအောင်ကြိုးစားမှာပါဟင်ဘယ်လိုလုပ်မှာတော့ဗျာတတိတလုံးအမြဲထားပြီးကြိုးစားမှာပါအော်မခင်ဗျာတတိယရဲ့ရဲ့လေး အဲ့ဒါလေးရှင်းရမှာပါဗျာဟင်းဟင်းခဏပတိရာဟိုတို့ပါတော့မွေးလေးကကြောင်လောက်ရှိတာမှန်ပါပါဗျာဟင်းဟိုသမုဒိယကတိုးကျွတ်ကြီးလောက်ရှိတာမှန်ပါပါဗျာကြီးအောင်ကြီးသားမှာပါအင်းအဲ့ဘာကျွတ်ကိဋ္ဌာနဲ့ခင်ဗျာကြောင်မီးတောင်ပြုတ်လို့ဦးမယ်ခင်ဗျာဟင်ဟင်းကြောင်မီးကျွတ်ကိုနိုင်ဤဆိုတော့လည်းတို့တတိကမွေးလေးကလောက်ရှိတာဗျာဟင်းဟိုတို့ဆွေလန်းစိတ်ကတိုးကျွတ်ကြီးလောက်ရှိတာဗျာပြီးတော့တတိကကျတလုံးလေးဗျာဒီကတော့အုပ်ကြီးကအများကြီးဗျာနိုင်မှာမလားခင်ဗျာ ကြိုးစားမှာပါဒီခဏအတန်တောင်ပေးရမှာမဟုတ်ဘူးဒီငောင်ငောင်ဆိုကလာပြီးခဏကြိုက်တော့မှာခဏဟင်ဒီနိုင်မမလားနိုင်ပါလေဟုတ်ပါမလားဟဲ့အဲ့တော့ဒီခုနကပြောတဲ့ဒီလောကီဝတ္တဝတ္တစာဖြစ်တဲ့သမုဒိယနဲ့ဒုက္ခဟာငေးကြတဲ့ကသေတိပါမှာဗျာမှန်ပါပါဟင်အဲ့ဒါမကင်းနိုင်လေရင်ကိုယ်တော်ဘဝဆဲအေးမှန်ပါပါဗျာဟင်ဟိုတုံးမနဲ့လေမှန်ပါပါဗျာ အင်းအင်းအဲရီးကုန်လာပြီခမရဆက်မှာဆိုလို့တဲ့ဟင်ဒီခမရဆက်မှာဆိုလို့တဲ့ရီးကုန်ပြီဒီပါသိဟုတ်ကလားခမရဆက်မှာပဲဗျမဆက်ပါဗျာဟောဗျာခုနကဆက်မှာလို့ခမရချက်တာယူဘူးဟင်အားလုံးအတွက်ရှင်းရတာပါဗျာ။အော်မပြင်းရလေချာကြပြီကဲ။အဲအားလုံးကဆက်ပါတယ်လားကဲ။ဆက်ကြမလားဆက်ကြမလား။ဒီရှင်းလေးပြောတဲ့အတိုင်းမလားဆက်မှာပဲလား။ကဲမဆက်ဘူးတဲ့ခင်ဗျာခင်ဗျာတယောက်ပဲခင်ဗျာ။ဟင်။ များမဆက်လိုက်ရှုံးပြလိုက်ရုံပဲဥပမလားဗျာခပြောင်းဟင်ဟင်ခမတယောက်ဖိတ်ချင်တာပါပဲကျန်တာမဖိတ်ချင်ပါဘူးဟင်အဲ့တော့ဟိုဒိမားတွေအမြဲပွားနေမယ်မှန်ပါဗျာဟင်အဲ့တော့ဒီဒီနေရာလေးမှာကိုဝိပဿနာပါကြည့်နေလို့ရှိရင်ဘယ်အာယုခံစားခံစားရည်ရဲသွားတဲ့ခြိနှမ်းလေးလို့ဖြစ်အောင်ကြိုးစားမှန်ပါဗျာဒီဟိုရှင်းမော်သွားတဲ့ခြိနှမ်းလေးမဖြစ်ကြသေးနဲ့ဟင်ရှင်းမော်သွားတဲ့ခြိနှမ်းလေးကြတော့ ခြေတော်နှုတ်ပြီးဟိုဘက်တော့ကျန်တဲ့တုံကြံရေးပေးထင်တယ်ခြေရာလေးမှန်ပါပါဗျာခြေလမရှိတဲ့ခြေရာခြေလမအတိုင်းကိုယ်လမရှိတဲ့ခြေရာကိုယ်လမအတိုင်းဆယ်လမရှိတဲ့ခြေရာကဆယ်လမအတိုင်းကြံနေလိမ့်မလားမှန်ပါပါဟဲ့နာနာနင်းနဲ့ဘယ်နဲ့တို့ပို့ပြီးတော့ခြေရာကြီးကိုဟင်ပါပါလေးနည်းနဲ့ပါပါလေးကြရှင်းပေါ်ကတော့ထင်မှာပဲဗျာဟုတ်ကလားမှန်ပါပါအဲတတိမပါတဲ့အာယုခါသာမှုသည်သူရှင်းပေါ်ကိုနည်းနဲ့ခြေရာနဲ့တူတယ် ဟင်တတိပါတဲ့ခြေရာသည်သူ့ယူတဲ့သွားတဲ့ခြေရာနဲ့တူတယ်မှန်ပါပါဗျာဟင်အဲ့ဒါသူဝိလုပိတာနဲ့ဟိုဏိရောဓကိုထိုက်မယ်ဟာမှန်ပါပါဗျာအဲ့ဒါသူ့ဘယ်နဲ့တော့ရှင်းပေါ်လို့နင်းပြီးသွားကြင်သလားယူတဲ့ကဖြတ်သွားကြင်သလားယူတဲ့ဖြတ်သွားကြင်ပါဗျာဟုတ်ပါမလားဗျာမှန်ပါပါဗျာဟင်ဒီမတော်နေ့ဘယ်နဲ့လုံးတော့အဲ့ဒါတော့ပူရမှာပါဟုတ်ကလားဗျာမှန်ပါပါဟင်ဟင် ခမရှင်လေးဆိုတော့နင်းတို့ကောင်းများဖမ်းမှလေးနင်းသွားလို့ကောင်းများဘယ်လိုဖြစ်ရှင်လည်းမနင်းလောက်လားရှင်လေးရှင်လေးဖမ်းမှလေးဖမ်းမှလေးဟင်းအရသမားကမကောင်းဘူးဆိုတော့တာဘယ်လောက်ရှိမရှိပါဘူးကောင်းတယ်ထင်လို့မှန်ပါပါအဲ့ဒါသမုဒိယအောင်သူတို့ဒုက္ခခံနေတာထင်တယ်ဟိမှန်ပါပါဗျာဟင်တို့ဖဲသမားကောကောင်းတယ်ထင်ပြီးရိုက်တာဘယ်လောက်ရှိကောင်းတယ်ထင်လို့ရိုက်တာပါခင်ဗျာမကောင်းဘူးဆိုရိုက်တယ်လို့မရှိပါဘူးပုဂ္ဂလာဟဲ့မှန်ပါပါဗျာဟင် အဲကျန်တဲ့တို့ကြွားတဲ့လုံတွေလည်းလုံတွေဟောကောင်းတယ်ထင်လို့လုံတာမကောင်းဘူးဆိုလို့တာဘယ်နှောက်ရှုံးမရှိပါဗျာအရှင်လည်းရှိသေးတယ်ဟုတ်ကဲ့အဲ့ဒီသမုဒိယသိနေအဲ့ဒီဝိတ္တတာနဲ့ကြွားနေကြတာကြီးတယ်ပဲမှန်ပါပါဗျာအဲ့တော့တို့ဘယ်ဟာလုံလို့တတိလေးနဲ့ကောင်းတာဟုတ်မဟုတ်အဲ့ရသမားအရေးကြိုက်တယ်ရကောင်းတယ်ဆိုတာအရေးဘက်ကကောင်းတာမဟုတ်ဘူးကိုယ့်ဘက်ကကြိုက်လို့ကောင်းတာထင်တယ်မှန်ပါပါဗျာအဲ့ရကတော့ပြင်းရှာကြီးဘယ်လိုလုပ်ကောင်းမှာတော့မကောင်းပါဘူးတစ်ဖက်ကကောင်းတာမဟုတ်ကိုယ့်ဘက်ကကြိုက်လို့ကောင်းနေတာမှန်ပါပါဗျာ ဟင်အဲ့တော့လောကီထဲမှာကောင်းတယ်ဆိုတာဒီမှာမင်းကကိုကြက်လို့ကောင်းတာတွေပဲရှိသေးတယ်အမှန်ကောင်းမဟုတ်သေးဘူးဟုတ်ပါဗျာအဲ့တော့တကယ်ကောင်းမကောင်းစစ်သားမှာမှန်ပါပါပြီးတော့ငါဆိုတာရှိမရှိဘယ်အာယုခံစားခံစားရှိသားမှန်ပါပါဗျာဟင်ပြီးတော့ဘယ်အာယုခံစားခံစားမြင်မမြင်သိချာကြည့်မှန်ပါပါဗျာဟင်ပြီးတော့ကောင်းမကောင်းသိချာကြည့်မှန်ပါပါပြီးတော့ပိုင်မပိုင်သိချာကြည့်မှန်ပါပါဗျာဒါလေးရတို့ရွာထဲမှာအာယုခံစားရင်းနဲ့အဲ့ဒီဝိသ္စာနှစ်ပါးကို အကြောင်းဖြစ်တဲ့စိတ်စိတ်ကလေးကိုဒီဘက်ကလည်းဝိလုသစ္စာဖြစ်တဲ့အကြောင်းဖြစ်တဲ့တတိလေးနဲ့အကြောင်းအကြောင်းရင်းထလိုက်လို့ရှိရင်ကိုယ်ဘက်ကဒုက္ခပြတ်သွားတာဒီကလေးနိရောဓမဟုတ်ဘူးလားမှန်ပါဗျာအဆွဲပြတ်သွားပြီကလေးနိရောဓမဟုတ်ဘူးလားမှန်ပါဗျာအေးဒီလေးဒါလေးတော့တော့ကြိုးစားမယ်ဗျာမှန်ပါဗျာကြိုးစားမှာသင်ခဲရင်လို့လားဗျာမခဲပါဗျာကိုလေးတာကိုမှတ်ပါလို့ပြောတယ်ဟုတ်သားမှန်ပါဗျာဟင်အဲ့တော့တိသာတွေကြောင်းမှမရှိပါဘူးဗျာဒိတ်ရွာထဲမှာရှိပါဗျာဟင်ရွာထဲမှာဒိတ်လုံနေတဲ့အာယုခံစားနေတာမှမများ အဲ့ဒါသစ္စာလေးကြီးတယ်ဗျာမှန်ပါပါဗျာကိုလို့တာသစ္စာထိုက်တယ်လို့မသိတာပဲရှိတယ်မှန်ပါပါဗျာဟုတ်ကလားဗျာမှန်ပါပါဗျာဟင်ကြွားတဲ့လုံနာသမုဒိယနဲ့ဒုက္ခဒီနှစ်ခုနဲ့လုံနေကြတာကြီးတယ်မဟုတ်ဘူးလားမှန်ပါပါဗျာဟင်အဲ့တော့သစ္စာဒီနှစ်ခုရှိနေဟိုဘက်ကនិရောဓနဲ့မဲ့ကလည်းဝင်လိုက်ရင်မရနိုင်ဘူးလားရနိုင်ပါရတာပဲအဲ့တော့သူဖရာလက်ထက်တုန်းကဒီနေရာမှာထိုက်တန်တာဆိုပတာပါရီနဲ့ထိုက်တန်တယ်ကွပတာပါရီတော့ကြားဘူးကြားတယ်ကြားဘူးပါဗျာဟင် တာဝဇလန်တာတုတ်တီလည်းသူတို့ပြထားကြတာဒီမနေပါဘူးဗျာဟင်အဲလူကြီးပြောကြပါလို့ तू ကတာဝတိတီကကတိ40ကျော်ကတော့တထေသမီးဟင်အဲ့ဒီမှာသူ့မိဘများကချီမွေးမိမလောက်လည်းမွေးမိမလောက်ထားတယ်သူ့မိဘမောင်နှမနှစ်ယောက်ကလေးနှစ်ယောက်သေးပဲရှိတာသူတို့မှာအဲ့တော့သူအရွယ်ရောက်လာတဲ့16နှစ်သမီးကြတော့သူကတိ80 ကတိ40ကျွယ်ဝတဲ့သူတို့နဲ့ဓာန်တူဇတ်တူဖြစ်တဲ့ဘဒုသမီးဘဒုသားတယောက်နဲ့သူစိတ်သာကြောင်းလန်းနေအဲ့ဒီချိန်မှာသူကသူ့အိမ်မှာခိုင်းစားနေတဲ့ကျုံနဲ့သူကတမှုရိယာဖြစ်နေတယ်ဟင်ကာမတမှုရိယာထင်တယ်ဟင်မှန်ပါပါဗျာဟင်ကာမတမှုရိယာဖြစ်နေပြီအဲ့ဒီအိမ်ကကျုံသူ့အိမ်ခိုင်းစားနေတဲ့ကျုံပေါက်ကလေးနဲ့သူသဘောကျအဲ့တော့မိဘများကဒီနေ့ တောင်းရန်ဖို့နေလို့တတ်မှတ်လိုက်တယ်အဲ့ဒီတတ်မှတ်တဲ့မတိုင်မီ သူတို့ကတခါလဲကျုံခေါ်ပြီးတော့ဝေးတဲ့တော်ကြီးတွေကိုသွားနေကြတယ်မှန်ပါပါဗျာဟင်တထေသမီးကျုံနောက်လိုက်သွားတယ်တထေဖြစ်မလားဟိမဖြစ်ပါဗျာဟင်ဖြစ်နိုင်ဘဝပြောင်းမိထင်တယ်ပြောင်းပါဗျာဟင်ကာမတမှုရိယာကြောင့်ဘဝဒုက္ခရတော့မယ်ထင်တယ်ရတော့မှာပါဗျာအဲ့ရပြီတော်ရရောက်သွားပြီရောက်သွား အဲ့တော့ဒီဂျုံဖြစ်သူကဘာလုပ်ပေးရတော့လေထုံပေးရတယ်သူဟင်းရဟင်းသီးတွေခူးပြီးတော့ရောင်းချပြီးတော့အဲ့ဒါနဲ့ဝန်စာချကျွေးရတယ်အဲ့လင်းငါဒါတွေလို့တော့မယားဖြစ်သူကတထေးသမီးရလို့မနေနိုင်ဘူးရေခတ်ပေးရတဲ့ဟုတ်ဗျာပြီးတော့သူဆံစပါအငှားထောင်းပြီးတော့သူကအိမ်ကတစ်ဖက်တစ်လမ်းကဝင်ဝင်ရှာရတဲ့ဗျာရှားပါဗျာဒီလိုနဲ့တို့ကိုဝင်ရလာတယ်မှန်ပါပါဗျာကိုဝင်ရလာတော့တို့ကလားထုံးစံကတော့ ဒီကိုယ်ရလို့ရှိရင်မိဘလက်ထဲကိုတမီးကိုပြန်အားရတယ်ဒီမွေးဖွားတဲ့ချိန်ကမိခင်လက်ထဲမှာမွေးဖွားရတယ်တက္ကလာထုံးစာမှန်ပါပါဗျာဟင်သွားအားရတယ်အဲ့တော့ကိုယ်ရတော့ပေါ်ပတာကာရီကမိဘစီကိုပြန်မှုခွင့်ပန်တယ်ဟိုကကြုံဆိုတော့သူ့ကိုညှင်းထဲမှာဆိုတော့မလိုက်ရဲဘူးပဲမှန်ပါပါဗျာအဲ့တော့ခွင့်မပြုဘူးခွင့်မပြုတော့နောက်ဒီအိမ်ကျုံတော်ထဲမှာအလုပ်ကင်သွားနေတော့တခါတည်းသူတယောက်တည်းသွားရောဗျာ အဲ့တော့တခါဦးကျင်ကပြန်လာတော့သူ့ယောက်ျားပြန်လာတော့မတွေ့လားမတွေ့တော့မေးလားမေးတော့ဒီလိုဒီလိုဆိုတော့လိုက်သွားရောဗျာလမ်းမှာပဲအဲ့ဒီကလေးမွေးဒါဒုတိယအကျင်းနဲ့ဒီလိုဗျာဟင်တခါသူကသွားဖို့ခွင့်ပန်းတယ်ကိုကလည်းမလိုက်ရဲဘူးလိုက်ဖို့ရဲဘူးမအားရဲဘူးဟဲအာယုသူတို့ကရောက်တော့မှာဟုတ်မှန်ပါပါဗျာအဲ့တော့ဒီလိုနဲ့တခါဟိုမရဖြစ်သူကငွေခံပြီးကြောက်ထွက်သွားရောဗျာအဲ့တော့တော့လိုက်ရောဗျာဟောလိုက်ပြီးတော့တဲမှာပဲ အဲ့ဒီမှာမွေးတယ်အဲ့ဒီမွေးတဲ့နေ့မိုးကြီးလေကြီးကြတယ်နေဟင်မိုးကြီးလေကြီးကြရောတယ်ဗျာဟဲ့ကြတော့လင်ဖြစ်သူကတို့ရေနည်းတည်ဖို့ရထင်းလိုက်ကြတယ်အဲ့ဒီမှာပူကြိုက်ခံရပြီပေးရောဗျာဟင်မရဘယ်လိုနေရတယ်မသိမသိပါဘူးခေါ်သွားလို့ရမလားမရပါဘူးကြပြီသူတယောက်ထဲသွားပြီမှန်ပါပါဗျာဟင်သူလည်းဘယ်သူမှမသိဘူး လူကြိုက်တာဘယ်သူမှမသိဘူးသူကပေးနေပြီအဲဒီမရဖြစ်သူကလည်းလင်လာနုလာနုနဲ့ဟိုတစ်ပင်အောင်မိုးမလုံတလုံးနဲ့အဲ့ဒီမှာပဲဒုတိယကလေးမွေးလေးရဗျာမှန်ပါပါဗျာအဲမိုးကတဲ့တညာလုံးဆန့်ပြဘူးတော့ပြရွာထားအဲရွာတော့ဒီကလေးနှစ်ယောက်နဲ့ရင်နွေးလည်းမတော်ပါဘူးဘယ်လောက်ဆင်းရဲလိုက်မလဲဆင်းရဲပါတောင်လည်းမရှိဘူးအိမ်လည်းမဟုတ်ဘူးဒီတစ်ပင်လေးမလုံတလုံးလေမှန်ပါပါဗျာမိဘရဲ့မြေတား သားသမီးတွေမိုးဆူမှာသိုးလို့တယ်ဒီမိတွေတွေမှာကြီးကကလေးလေးမျိုးရောက်ကိုဘိုက်အောက်ထားပြီးလေးဘက်ထောက်နေရတယ်တင်ညာလုံးမှန်ပါပါဗျာဘဝဒုက္ခဘယ်နဲ့တော့ဟိသိရပါဗျာဟင်ဘယ်လောက်တော့ဟိကဲအဲ့ဒီဘဝဒုက္ခဖြစ်တာဘယ်ကဘယ်ဟာပါတော့ဟိသမှုရအဲ့ဒီဘဝသမှုကာမသမှုရိယာကပါတာတင်လေသွားပြီအဲ့တင်ညာလုံးကြီးကလေးဘက်ထောက်နေရမှန်ပါပါအဲ့လင်းပြီးလင်းတဲ့ကာလကျတော့သူ့ယောက်ျားသွားတဲ့နေရာ ခြေရာလေးတိုင်လိုက်ပြီးတော့ရှာတယ်ဟောဟိုမှာမဲလို့တူးလို့ပြီးအဲ့တော့ငါအကြောင်းပေးရလေချင်းဆိုငိုရရတာတဲ့ဟင်သူကနဲ့သူတည်တာဟဲ့သူကငါအကြောင်းပေးရလေချင်းတဲ့ဆွဲကြီးပြမှန်လားပါဗျာဟင်ငိုရရတာအဲ့ဒီငိုရင်းနဲ့ကသားလေးမရအောင်နဲ့ကဲအာဘူးရှိသေးလားဟဲ့မရှိပါဘူးဗျာလင်အာဘူးနဲ့လိုက်တဲ့ပုဂ္ဂိုလ်အာဘူးဒီဟာလင်မရှိတော့ဘူးဘာလို့လို့အိမ်ပြန်ပေါ့ ခလုံးထီအမိတာမှာပဲမှန်ပါဗျာတာမှာပါဟင်အိမ်ပြန်ပါလေးမြောက်နဲ့ပြန်အဲ့ဒီတညာလုံးရွာတဲ့မိုးကြောင့်အဲ့ဒီတာဝတိဒီနဲ့သူနေတဲ့ရနဲ့ကြားမှာအသီရာဝတိမြေဆိုတာရှိအဲ့ဒီမြေကြီးကရေကြီးနေတယ်တို့ခုသွားကြည့်ရင်တော့ချောင်းခေါ်လေးဖြစ်နေပြီလို့ဆိုပါတယ်အဲ့ဒီတော့ကလည်းမြင့်ငယ်လေးနေမှာပါတိတ်ကြီးတဲ့ဟာမဟုတ်ပါဘူးမှန်ပါပါဗျာဟိုကူးလို့ရှိရင်ခါရင်ဆိုတော့ပဲရှိတယ်လို့ဆိုပါတယ် အဲ့တော့မြစ်ကြီးတို့မဆိုနိုင်ဘူးပေါ့ဆိုနိုင်ပါဗျာဟင်တို့မုံမြစ်လိုဟာမျိုးနေမှာပေါ့မုံမြစ်လိုဟာမျိုးနေဆိုလို့ရှိရင်ရေတော့ရှိတယ်ကွယ်ရေအထက်မပြလို့ရှိရင်မြစ်လိုပဲသုံးရတာထင်တယ်မှန်ပါပါဗျာဟင်တို့တော့ခုနပြောတဲ့ဟိုဝါးတပြနဲ့ပြမြမျိုးမဟုတ်ဘူးအပိဓာဝရီမြစ်ကလည်းအဲ့ဒါမျိုးမှန်ပါပါဗျာအဲ့တော့ဒီကလေးလေးနှစ်ယောက်နဲ့တင်ညာလုံးနဲ့ပင်မတာမကူးနိုင်ဘူးအဲ့တော့တားကြီးကိုဒီမှာထားခဲ့တယ်ဒီဘက်ကနေရိုး ငါဒီသားငယ်လေးကိုအရင်သွားပို့ဦးမယ်ဆိုတော့သားငယ်လေးနဲ့သွားပြီးတော့ဟိုဘက်ကိုပို့တယ်တစ်ဖက်ကပေါ့လေတာဝတိဘက်ကိုမှန်ပါဗျာဟင်သူနေတဲ့ဘက်ကမိဘရှိရာဘက်ကိုပို့လိုက်ပြီအဲပို့ပြီးတော့ပြန်လာတယ်အဲ့ဒီမြစ်တစ်ဝက်လောက်တည်းရောက်ခါရှိသေးဟိုကောင်းကင်ကဝဲနေတဲ့သွန်ကတားတစ်မှပြီးတော့ဝင်ပြီးတော့တုတ်သွားတယ်ပါရီဂီလင်းကြီးမှန်ပါဗျာညမှာမွေးထားတာလေမှန်ပါဗျာဒီတုတ်တုတ်ကလေးပါသွားပြီ အဲ့တော့သူကတခါတည်းလက်နှစ်ဖက်နဲ့မြောက်ပြီးตาရိตาရိနဲ့អော်ဆိုရင်ကြောက်ပလားလို့អော်တာဟိုဘက်ကန်းကရှိတဲ့ခုနကတခါလေသားကသူ့ခေါ်တယ်မှလို့မြေထဲပြေးဆင်းလာတာသူသွားရောမှန်ပါဗျာဟင်ပါသွားရောသူလဲဟင်ကဒုတိယသားလည်းပါသွားပြီဟိုဘက်ကမှန်ပါဗျာပရမသားလည်းဒီဘက်ကသုံးချီလို့ပါသွားပြီဟင်အဲလင်ကလည်းသေးပြီတိုးတိုးချမ်းသာလိမ့်မယ်ထင်တယ်ဟင်ရပါဗျာ ဟုတ်ကလားမှန်ပါဗျဟင်ကာမရတာလေကာမသမှုရိယတော်တော်လေးချမ်းသာမယ်ထင်တာပဲမှန်ပါဗျကာမသမှုရိယဒီခံစားနေတာလေးကိုမကောင်းပြောတာမဟုတ်ဘူးအဲ့ဒီမှာဆုံးမှာကိုသွားကြည့်ပါမှန်ပါပါဗျာလမ်းဆုံးသွားကြည့်မှန်ပါပါဗျာလမ်းသားလေးတော့ကောင်းနေထင်ရတာပေါ့မှန်ပါပါငွေဒီသားတော့ကောင်းနေထင်တာပေါ့မှန်ပါပါဗျာဟင်သုံးအောင်ကြည့်သားမှာမှန်ပါပါဗျာအဲ့တော့ငွေမရကြီးမရနဲ့သူ့မှာအဲမြေကြီးလေရွှဲနေတရားလဲလင်းတယောက်နဲ့သားတယောက်သေးပြီအဲ့တော့မေ့စီဘူး တယောက်တည်းသွားရတာတင်နေမှန်ပါပါဗျာတယောက်တည်းသွားရတာလမ်းကြတော့ပါဝုတိပီကလာတဲ့လူတယောက်နဲ့သွားတွေ့တယ်အဲ့တော့ဖေတို့အမေတို့များရှိကြလားမေးတယ်အဲ့တော့သူ့ဖေသူ့မိကဟိုတို့ဂရင်း40ကျော်ရတဲ့တထေးကဘသူ့မိမိသိတာပဲအဲ့တော့အဲ့ဒီခကြီးတော်ကသူ့ရုံကြည့်တဲ့အဲ့ဒီတထေးသမီးပုံတပုံမှမရှိတော့ဘူးတော်ဝါဒုက္ခခံထားရတာမှန်ပါပါဗျာဟင် ဟိုတထေးသမီးဘဝတုန်းကရှိခဲ့တဲ့အရေမျိုးအဖင်းမျိုးအသားမျိုးအယုတ်မျိုးတစ်ခုမှရှိတော့ဘူးကာမသမုဒိယကြောင့်ဘဝဒုက္ခခံထားရတာတွေမှန်ပါပါဟုတ်ကလားမှန်ပါပါအဲ့တော့ဟိုကသေချာငုံကြည့်ပြီးနင်းဘသူသမီးလေးလားလို့မေးသူပဲအဲ့ခါကျမှပုတ်တယ်ဆိုမိုက်လိုက်တာဟဲ့နင်းနဲ့ဟင်နေမှုဒီလောက်မိုက်ပလီတယ်ပေါ့ရင်သူမနာနဲ့ပေါ့လေမှန်ပါပါဗျာမင်းဟောလှမ်းကြည့်လိုက်တာဝတိရဲ့ဟိုဘက်မှာ မိခိုးတွေတူဦးနဲ့ထားတယ်တင်ချိုင်ကုန်ကဒီနေ့ညမိုးကြီးလေကြီးကြလို့နင့်ဖေရောနင့်အမေရောနင့်ရှိတဲ့မောင်ရောအကုန်လုံးအဲ့တိုက်ပြူပြီးပေးပြီးတော့ဟိုမှာမိရှို့ထားတာအဲဒီကငိုတာနဲ့တွားတာဟိုကြတော့ဘယ်နဲ့တော့ငိုတရားကြံအောင်မလားမကြံပါဗျာနေကုန်ကုန်တော့ဖြစ်လေပါဗျာဟင်ဒီဘက်ကငိုသွားတာလေကြီးသွားတာမဟုတ်ဘူးဒီဘက်ကလေရဲ့ တာနှစ်ယောက်ထင်တယ်မှန်ပါပါဒီဘက်ကမိဘနှစ်ပါးနဲ့မောင်တစ်ယောက်သွားပြီပဒါပါရီဘာကြံတော့တော့ဟိဘာမှမကြံပါဘူးတစ်ယောက်ဖဲမှန်ပါပါဗျာလာတော့ငါဟောတယောက်နဲ့တယောက်ပါဒီကင်ဝန်ဘိုက်ကလာတော့ငါဟောတယောက်ပါဗျာအခုဟောတယောက်ပါတယောက်ဖဲသူလာတော့ငါတယောက်အခုလည်းတယောက်ဖဲကြံတော့တယ်မှန်ပါဗျာအဲ့ဒါနဲ့ကြောက်လေတခါတတိယတော့ဟင်ဟိုရပါများပါပြီပြီးတော့ဟိုလင်စိတ်ဥဒကသားမျိုးရောက်စိတ် ကိုယ်ဘက်ကမိဘနှစ်ပါးစိတ်ကိုယ်ဘက်ကတို့ပါတော့မောင်စိတ်အဲ့တော့ဒီတော့သူများစိတ်တွေများနေတာကိုယ်စီမှာစိတ်ရှိဦးမလားရှိပါဗျာဟင်သူများစိတ်နဲ့ရနေရတယ်သူစိတ်မရှိတော့ဘူးသူ့ကိုယ်သူအဝတ်ပါမှန်းတောင်မသိတော့ဘူးမှန်ပါဗျာဟင်ကိုလုံးဒီနေဗျာတခါတည်းကိုလူရှိသူရှိဆိုရင်မြေကြီးကိုလူးလူးပြီးငိုတာအဲ့ဒီလူးလူးပြီးငိုတဲ့အကျင့်ကိုကျင့်လို့တဒါသာရီလို့သာလို့သုံးမှန်ပါဗျာမြေပေါ်လူးလူးပြီးတော့ မိဘနှစ်ပါးနဲ့မောင်းလည်းမရှိတော့ဘူးလင်းနဲ့သားမယောက်လည်းမရှိတော့ဘူးဒါပြောပြပြီးငိုတာဗျာဒါဝတိမျိုးရှောက်ပြီးတခါတော့ဟိုအိမ်ချင်းငိုကိုအိမ်ကလည်းတခါတဲ့အယူမအယူမအထုတ်ခင်းနဲ့ခဲနဲ့ပြစ်ပေါက်ထုတ်တခါဟိုအိမ်ရောက်သွားဟိုအိမ်ချင်းငိုအဲ့ဒီတိုင်းနေကြဟင်တခါတနာလေးထမင်းလေးကျွေးလေသားကြီးမှာသားသားကောင်မမောင်ပြီးတော့ပဲမှန်ပါပါဗျာဟင်အဲမတော်လို့ဒီများကဟိုကလေးတွေပြီးလေဟိုကောင်မမမပြီးပဲမှန်ပါပါထားပြစ်ခဲ့တာ ဟင်ယူတော့မလိုလိုမယူတော့ဘူးလိုလိုလိုခြင်းတလိုလိုမလိုခြင်းတလိုလိုသူ့မှာကသူ့စိတ်မှာမရှိတော့ပဲမှန်ပါပါဗျာဟင်သူစိတ်ရှိတော့ဘူးမရှိပါဗျာဟင်မြင်စိတ်ဒါစိတ်ကိုယ်တကမိပါစိတ်မောင်စိတ်ဒါပဲရှိတော့လေမှန်ပါပါဗျာဟင်ဒါနဲ့ပတ်ချလဲသွားတာဟောမပါဗလာကူဒီနဲ့သာရမယ်မယ်သာဝမယ်မယ်ဟုတ်ကလားဟိမှန်ပါပါဗျာတို့မိခင်ဟောဘိုက်ကဟိုထွက်လာတော့ဟောတဆိုးရီအင်ကြီးနဲ့ထွက်ခဲ့ကြလားဟိ သုံးလုံးထွက်လာပါဗျာအေးခုလည်းဟောသုံးလုံးပဲပဒါပါရီတို့ဟောနေတယ်မှန်ပါပါမိခင်ဝန်ပိုင်တို့ကတယောက်တည်းထွက်ခဲ့သလိုအခုလည်းတယောက်တည်းပဲမှန်ပါပါဗျာဟင်ဟင်မိခင်ဝန်ပိုင်တို့ကဟိုလုံးဒီထွက်ခဲ့သလိုခုလည်းသူလည်းလုံးဒီပဲဒါရှိကိုမီဘယ်မလို့တထေသမီးဘယ်မလို့တထေပီပီဘယ်မလို့တထေချမ်းသာဟင်ကာမတမှုရိယာနောက်လိုက်လို့ဖြစ်တဲ့ဘဝဒုက္ခတွေဟင်သွားပြီ အဲ့လူဖြစ်နေတော့ဟောတို့တဖြည်းဖြည်းနဲ့တာဝတိဗေဒင်ကျောင်းမဲ့ဘက်ကိုသူရောက်သွားတယ်အဲ့ဒီချိန်မှာဘုရားရှင်ကတရားဟောနေတဲ့ချိန်နဲ့တွားတွေ့တယ်အဲ့ဒီမှာအလွန်ပူတဲ့ပုဂ္ဂိုလ်ဟာစမ်းရည်တွေ့လို့ရှိရင်အလွန်တခါလဲပြေးတယ်လို့ပိဋကတဲ့တခါလဲကိုတောင်းဝင်ပြီးမှန်ပါပါဗျာအဲ့တော့ပိဋကလည်းဟိုဟာကိုလုံးဒီကြီးနဲ့ဘုရားရှိခိုးဟိုဝင်มาသိတော့ဟိုကပါဒီကပါသူကလည်းအတင်းတိုးဟိုကလည်းအတင်းတားပေါ်ဗျဟင်မှန်ပါပါတို့တော့သူက ထုတူပါမှန်ပါပါဗျာဒီပဒုမုဒ္ဒဘုရားရှင်တစ်ချက်တုန်းကဝိနည်းတော်ရမှာဧတရက်ဖြစ်ရပါလို့ဤဆိုတော့သူ့မှာထုတူရှိတယ်မှန်ပါပါဗျာအဲ့တော့ဘုရားရှင်ကသူ့ကိုမြင်တဲ့နေရာကနေတော့နှမလာခဲ့လို့ခေါ်တယ်သမီးလို့မခေါ်ဘူးမှန်ပါပါဗျာဘာဖြစ်လို့လဲမဟာတာဝကဖြစ်မှာတယ်မှန်ပါပါဗျာဟင်တာမန်ပုဂ္ဂိုလ်မဟုတ်ဘူးမဟာတာဝကဖြစ်မဲ့သမီးဖြစ်တဲ့အတွက်သူ့ကိုသမီးလို့မခေါ်ဘူးနှမလာခဲ့လို့ခေါ်မှန်ပါပါဗျာအဲ့တော့မြင်မတော်သူတွေကတို့ ကလားထုံးသားတော့လံကုတ်တီလေးတွေပေါ်ရဲ့အဲ့လံကုတ်တီလေးတကယ်ပြီးလိုက်အဲ့လံကုတ်တီလေးခါပါပြီးတော့ဘုရားကြီးရောက်တယ်ဘုရားကြီးရောက်တော့ဘုရားဥချပြီးသူကတတိတော်ကိုခုချိန်ငါသားပြီးတော့ဖောက်တီရဖြစ်အောင်ဟိုဆောင်ရွက်ပေးပါဘုရားတို့ဒါလေးလျှောက်တယ်မှန်ပါပါဗျာသူတောင်းမှလိုက်တာပေါ့လေမှန်ပါပါဗျာဆိုရတော့တတိတော်ပူးနေတာကိုအေးအောင်လုပ်ပေးပါဒီမို့တတိတော်ဖြစ်နေတဲ့ဘဝဒုက္ခကို ငြိမ်းအောင်အေးအောင်လုပ်ပေးပါလို့ဒါပြောတာမှန်ပါပါဗျာအဲ့တော့ဘုရားကသူ့ကိုတခွန်းပြောတယ်ကွနမတဲ့ငင်ငိုခဲ့ရတဲ့မျက်ရည်တွေဟာပမုတ်တာလေးစမကတော့ဘူးတဲ့ဒါပဲပြောပမုတ်တာလေးစမကတော့ဘူးမှန်ပါပါဗျာဒါပြောပြီးမဲ့သူကဟိုတော့သွားပြီတယ်ရအသိညာရှင်မှန်ပါပါဗျာအဲ့တော့တို့လူဘဝမွေးကင်းသားကသာပြီးတော့ လူကျင်နာရှိလဲငိုတောင်းရတာထင်တယ်မှန်ပါပါမလူကျင်နာရှိလဲလည်းငိုပြောရတာထင်တယ်မှန်ပါပါဗျာပြီးရင်ဝန်တာတော့လည်းငိုကြရတယ်ဝန်နေတော့ဟောဟိငိုရတာပါအဲ့တော့တပုံဝါလုံးမှာငိုကြရတဲ့မျက်ရည်ကိုတို့ပါတော့ဟိပုံနေပုံနေနေတာထဲ့တာဘလောက်များမထင်တော့များပါဗျာဟင်တဘောပါတဲ့လေမှန်ပါပါဗျာဒီလိုဆိုဘဝအသက်သက်တန်တရာအသက်သက်အနမတက်ကကငိုခဲ့တဲ့မျက်ရည်တွေဟာပေါင်းလိုက်လို့ရှိရင်သမုဒ္ဒါလေးစင်ကနဲတောင်နေသေးတယ်မှန်ပါဗျာအဲ့ဒီသဘောပေါက်သွားတယ်မှန်ပါပါအဲ့တော့ဒီလိုငိုနေခြင်းဖြင့် သူ့မောင်ကိုပြန်လာမှာလားမလာပါဗျာသူ့မိဘကပြန်လာမှာလားမလာပါဘူးအဲသူ့လင်ကပြန်သိချင်းမလားမရှိပါဘူးအဲသူ့သားမကပြန်သိချင်းမလားမရှိပါဘူးအဲ့တော့အလကံငါကိုငါဒုက္ခပေးနေတာတဲ့ဟုတ်ကလားဟင်ကိုသားနဲ့ကိုယူဝါကိုပြန်ထိုးနေတာတင်တယ်ဟိမှန်ပါပါဗျာဟင်ဒါပညာထိုးတဲ့ဒါလားကိုဒါကကိုယုံဝါကိုထိုးတာလားကိုဒါကကိုယုံဝါကိုကိုဆိုတာကိုပြန်ထိုးတာတင်တယ်ဟိမှန်ပါပါဗျာဟင်ဒါမိဘကထိုးတဲ့ဒါလားဟိမဟုတ်ပါဗျာ ဟိသာသမီကထိုးတဲ့ဒါလာဟိမဟုတ်ပါဘူးလင်ငါထိုးတဲ့ဒါလာဟိမဟုတ်ပါဘူးအေးမောင်ငါထိုးတဲ့ဒါလာဟိမဟုတ်ပါဘူးပတိကထိုးတဲ့ဒါတော့ကိုဟာကိုထိုးတဲ့ဒါပါဗျာဟုတ်ပါဘူးမှန်ပါဗျာခင်ဗျာကိုဒါသူများကပြီးတဲ့ဒုက္ခလားကိုဆွဲရပြီးတဲ့ဒုက္ခလားဗျာကိုဆွဲရပြီးတဲ့ဒါတို့တို့ကိုဟာကိုထိုးတဲ့ဒုက္ခပဲဟိသူများပြီးတဲ့ဒုက္ခမဟုတ်ပါဘူးမှန်ပါဗျာသူသားဒါသွားသဘောပေါက်တယ်မှန်ပါဗျာဒီတော့ငြိမ်းနေတဲ့ပြည့်ရှာအကုန်ရပ်သွားတယ်အဲ့တော့သူစိတ်ကလေးအေးသွားပြီထင်တယ်အေးသွားပါဗျာဟိ သူ့စိတ်ကလေးအေးသွားပြီသူ့စိတ်ကလေးအေးသွားတယ်ဆိုချမ်းသာသွားပြီပြောတာတဲ့မှန်ပါပါဗျာစိတ်ချမ်းသာမှစိတ်တည်ငြိမ်မှုဆိုတာရတယ်မှန်ပါပါဗျာအဲ့ဒီချိန်မှာဘုရားကဒုတိယစကားတခွန်းနဲ့ပဲပြောတယ်များများမဟုတ်နှမတဲ့ပင်မင်းကြီးနဲ့ရင်ဆိုင်ရတဲ့ကာလမှာဘယ်မိဘဘယ်မောင်ဘွားဘယ်လင်သားဘယ်သားသမီးများမှအားကိုးလို့မရဘူးတဲ့ကိုကြမငင်ရကိုသွားမှကြီးပဲတဲ့ဒါလေးပြောမှန်ပါပါတပ်ပါဆန်းတော့မှန်ပါမှန်ပါဟေးမဆန်းပါဘူး ကိုယ်တိမ်မင်းနဲ့ကြုံတဲ့ခါကာလကြာရင်နဲ့ဘယ်မိဘဘယ်မောင်ဘွားဘယ်လင်သားဘယ်သားသမီးမှအာကိုလို့မရဘူးတဲ့ကိုကြမငင်ရကိုတော့မှကြီးတဲ့ပဲတဲ့ဒါလေးပြောတာညာမမဟုတ်အဲ့ဒီမှာသူသွားမြင်တယ်တယောက်ထဲလာတာတယောက်ထဲပြားမှထင်တယ်မှန်ပါဗျာဟင်တယောက်တွဲတံကိုရတာမရပါဗျာဟင်မိသားစုနဲ့တွဲကြံလို့ရရသလားမရပါဗျာအဲမိသားစုပေချောင်းကြံမိတယ်ဟော ကြားတဲ့လမ်းတခြားစီပဲဖြစ်မှာပဲမှန်ပါပါဗျာဟင်အဲ့တော့ဘသူမှအာကိုးတရားမရှိဘူးငါရဲ့ဟိုပါတော့ငါကိုငါတာအာကိုးရလို့သူတာလေးသဘောပေါက်တာချက်ချင်းအဲ့ဒီမှာတောတာပါတိမဲ့သွားကြတယ်ဟုတ်ကလားဟိမှန်ပါပါဗျာအဲ့တောတာပါတိမဲ့သွားကြရောအဲ့ဒီမှာတင်တို့ပါတော့ယဟန်ဖြစ်ကိုတောင်းမှနေမှန်ပါပါဗျာသူအဲ့ဒီဖရားလက်ထက်တုန်းကတော့ ဟိုအမျိုးသမီးတွေလည်းရာဝေးခွင့်ရှိတယ်ကွရှိပါဗျာအေးဘေခုနီမာမှန်ပါဗျာသူကတို့တဲ့တောင်မဲ့ဝိနည်းသိက္ခာဘုံများပြီဗျာများပါဗျာဟင်အဲအဲ့ဒီယဟန်ဘဝရောက်ပြရောက်ဆုံးခံများတို့ဆုံးခံတယ်လို့ပဲဆုံးခံရတာဗျာဆုံးခံသွားအေးဆုံးခံပြန်လာတော့ခြေသေးကုံလေးကိုအင်းပြန်လို့ခေါ်ခြေခစ်ကလေမှန်ပါပါဗျာအင်းဟိုတို့ပကာသားလိုဟာမျိုးကိုခတ်ချီရှိပေါ့ကွမှန်ပါပါဗျာလေးပေ 6ပြီဒီလောက်အရှိရှိတယ်တေတင်ငန်းတို့ဘာလို့လျှော်တဲ့ခါလျှော်နိုင်အောင်လေမှန်ပါပါအေးအဲ့ဒီပေါ်မှာတင်မင်းလေးထိုင်းလို့ဗျဒါအိမ်ုံထဲကရေလေးကိုတတိလေးနဲ့မှတ်ထားဗျဟေးရေခါရုံနေမဟုတ်ဗျရေခါရင်တလုံးလုံးတဗျဟောတစ်ဖက်ကရေခါရာဒါတို့ဘဝတမှုရိယရှိလို့ဘဝဒုက္ခတင်နေဟဲ့မှန်ပါပါဟေးခြေတော်ဆေးရတော်မှာလေ ဟိုလောလမ်းကပြန်လာတော့သူရှုနေဘွက်တွေနေမှာပေါ့မှန်ပါပါဗျာပြီးတော့အများလူတဲ့ကြောင်းပေါ်ကိုဒီသေးတွေဖုံနေနဲ့တက်လို့မကောင်းဘူးမကောင်းပါဗျာအဲ့တော့တို့ရည်လေးခါကြီးရဒါလေးခြေတော့ပေါ်ကိုလောင်းလိုက်တယ်ဗျာဟောခြေတော့ပေါ်လောင်းလို့တော့အေးမယ်ထင်တယ်ဗျမှန်ပါပါဗျာအဲခြေတော့ပေါ်ကလွတ်သွားတော့အေးမလားဗျာအေးပါဗျာအဲအေးဓာလေးနဲ့တိဓာလေးအဲ့ဓာလေးဖြစ်ပြည့်ရှုဗျာရှုပြီးဟောရည်လေးတွေကဖင်းသွားတာတမှုတ်ပြီးမြေကြီးပေါ်ကြရှိသေးလားမရှိပါဗျာကုန်ပြီ အင်းလုံးလေးတို့ကပါရှိတာနော်မှန်ပါဗျာမြေကြီးပေါ်ရောက်မရှိဘူးမရှိပါဗျာဟင်မြေကြီးထဲမှာမြေဝါခံရမယ်မှန်ပါဗျာဟင်တို့လည်းခုဒီလိုထေရှားရှိနေမယ်မြေလေးရောက်ရင်တို့ဒါရီရှိဦးမလားရှိပါဗျာသွားမယ်သွားပါပါသွားသူမြင်ပါပြီအဲ့ဒါရေလေးတစ်ခွက်လောင်းလိုက်တတိလေးနဲ့မှတ်လိုက်အဲ့ရေလေးတစ်ခါတည်းကိုအိမ်ချီတော့ပေါ်ကြနေတော့အေးဓာလေးနဲ့ပြီးဓာလေးရဲ့လှူရှားဖြစ်ပြက်ဒါမက်ကထင်တယ်ဟိမှန်လားပါဗျာဟင် ဒါတွေမှတ်နေရင်လင်းပေါ်ဖြစ်တဲ့သမုဒိယဝင်နိုင်သေးလားဟဲ့ဝင်နိုင်ပါဗျာတားနှစ်ယောက်ပေါ်ဖြစ်တဲ့သမုဒိယဝင်နိုင်သေးလားဟဲ့အင်းမိဘနှစ်ပါးပေါ်အာဟုမှုနဲ့ဖြစ်တဲ့သမုဒိယဝင်ဦးမလားဟဲ့မောင်ပေါ်မှာဖြစ်တဲ့သမုဒိယဝင်မလားဟဲ့ဝင်နိုင်ပါဗျာဒါဖြင့်လောကီသစ္စာဘက်ကအကြောင်းကံဖြစ်တဲ့သမုဒိယကိုလောကုတ္တသစ္စာရဲ့အကြောင်းကံဖြစ်တဲ့မက္ကနဲ့ဒီမှာအလဲလဲလုံညာမဟုတ်ဘူးလားဟင်အကြောင်းအကြောင်းကြီးဒီမှာထပ်ပေးနေတာထင်တယ်မှန်ပါဗျာဟုတ်ကလားဟဲ့အဲ့ဒါလေးမှတ်နေတာ တခိုင်းဖြစ်ဖြစ်အဲ့ဒီမှာသူတွားပါနေတော့လူဒီမှာအရွယ်၃ပါးနဲ့ပထမအရွယ်ဒုတိယအရွယ်တတိယအရွယ်နောက်ကုန်နေတွားမြည်ကြီးတဲ့ရောက်ပါကြံတော့ပါကြံတော့ပါမပြန်ပါဘူးအေးအိမ်လုံးထဲကကြီးမှုတ်ထဲမှုတ်ထဲကသူ့ချီပမိုးပေါ်မြေကြီးတဲ့ရောက်တော့ပါကြံတော့ပါမမကြံပါဘူးအရွယ်၃ပါးနဲ့အဲ့ဒီရေရဲ့သုံးဌာနကိုသွားမြင်နေမှန်ပါပါဗျာအဲ့ဒီချိန်လေးကိုဘုရားရှင်က ဒီနေ့ဘသူကျွတ်မလဲဆိုတော့သူသမ္မတရှင်ညာတော်နဲ့အလေးကြည့်နေတာခွဲ့သူလောကီဥပမာပေးရရင်တော့ဟိုကွန်ချက်ပိုင်တဲ့တငါဟာကမ်းပေါ်ကနေပေါ့ငါးဘက်ကိုကြည့်နေသလိုပဲကွန်တစ်ခါပြစ်လိုက်ရင်သူငါးတစ်ခါမိရမယ်လေကြည့်နေတော့ပတာသာတွေဒီနေ့ကျွတ်တန်းဝင်မှာမြင်နေတယ်သူခန္ဓာကိုယ်ဒီတိုက်ကနေပြီးတော့သူ့ဟိုတို့ရဟန်းရဲ့အကြောင်းကတော့မှာဟုတ်ကွမှန်ပါပါဗျာတာဝတိဒီဟိုဈေးတုံးသွားတော့မှာဟုတ်ကွမှန်ပါပါဗျာ တို့တာဝတိပြည်ရဲ့အနောက်တောင်ဘက်ကိုအနောက်တောင်ကိုယွန်းယွန်းလို့ဆိုရကွက်ဟင်အလေကောင်မှာတောအုပ်ကြီးချားပြီးတယ်လို့ဆိုရဗျာဟင်အဲ့လောက်ကြီးတို့ဒီဘေကုဏီမာရီရဲ့အကြောင်းကအဲ့ဒီမြေနာကိုကပ်ပြီးထောက်ရတယ်ကွက်လူသူနီးရလေတချို့ကမြို့ထဲမှာရှိတယ်ကွက်အဲ့ဒီထောက်တော့အဲ့ဒီပတာပါရီအဲ့ဒီသူရေလောင်းပြီးတော့အရွယ်သုံးပါးနဲ့အိမ်ုံတဲကရေခွက်ထဲရောက်တော့ အိမ်ုံနဲ့ရှိသေးလားမရှိပါဘူး။ဟောပထမရွယ်ကုန်တော့ဒုတိယရွယ်ရောက်လာတော့ပထမရွယ်ရှိသေးလားမရှိပါဘူး။တခါတော့မှုတ်သေးကရေဟိုတို့ဖမိုးပေါ်လောင်းလိုက်တော့ဟင်မှုတ်သေးကရေရှိသေးလားမရှိပါဘူး။အဲဘူဟောတို့ဖမိုးပေါ်ရောက်သွားတယ်နဲ့ဖမိုးပေါ်ကနေတို့မြေကြီးပေါ်ရောက်သွားတော့ဘာရှိသေးတော့ဘာမှမရှိတော့ပါဘူး။အဲ့တော့တို့မှုတ်သေးကလိုပဲဒုတိယဘဝပြောင်းသွားလို့တတိယဘဝဖြစ်တဲ့အခါဒုတိယဘဝရှိသေးလားမရှိပါဘူး။ဟဲ့ဒုတိယရောတတိယဘဝသေးလို့ မြေကြီးတဲ့မြေလိုက်တော့ပါကြံသေးတယ်နောက်တော့မြင်တယ်အဲ့ဒီမြင်နေတော့ဟိုကနေလှမ်းပြီးတော့ဘုရားရှင်ကသူ့ဘောကိုဘုရားရှင်ကြွလာပြီးဟောတယ်လို့ပဲအကျဉ်သူဒီလူကတော့ကွာတဲ့အသက်တရားနေရပြီမဲ့ဖြစ်ပျက်ကိုမမြင်ပဲနေရတယ်တဲ့အဲ့ဒီပုဂ္ဂိုလ်ဟာနေရတော့ရှုံးကြီးတယ်တဲ့ဤသူကတော့တဲ့တရကလေးပဲနေရနေရတယ်ဖြစ်ပျက်ကိုမြင်ပြီး နေရလို့ရှင်အဲ့ဒီပုဂ္ဂိုလ်ကအမြတ်ထွက်တဲ့ပုဂ္ဂိုလ်တဲ့ဒါလေးပြောပဲအဲ့ဒီချိန်လေးမှာပဲပြောက်သူတခါတည်းအရွယ်သေးမှလည်းသူ့ရေရဖြစ်ပြက်ကိုသွားကြည့်ရင်လည်းဟောသူဈာနာမကြီးဖြစ်သွားတယ်မှန်ပါပါဗျာဟုတ်ကလားဗျာမှန်ပါပါအဲဈာနာမကြီးဖြစ်သွားပြီအဲ့ဒီမှာဒီဝင်းကြီးတော်ကိုကျင့်တဲ့နေရာမှာအမျိုးသမီးတွေတဲကဖျားပြီးရင် အများဆုံးဆိုတဲ့ဝင်းကြီးတော်တောင်ဣတတဲ့ပွေလူရသွားတယ်မှန်ပါပါ အဲဒီအင်းအဲ့တော့ပတာပါရီကြတော့ဘယ်နဲ့တော့လာတော့ကဟောတယောက်သေးပြန်တော့ကောဟိတယောက်သေးပါဘူးအင်းလာတော့ကလည်းလုံဒီပဲပြန်တော့ကောဟိလုံဒီပါဘူးတူကောဟိလုံဒီနဲ့လာတော့ကလည်းတယောက်သေးပဲပြန်လဲလုံဒီနဲ့ပြန်မှာလက်ကြည့်ပြန်မှာမှန်ပါဗျာဟိလက်ထက်ဘာယူသွားခြင်းလုံးဟိဘာမှယူလို့မရပါဘူးအဲရွှေတွေငွေတွေဟိမရပါဘူးအဲဘာမှယူလို့မရဘူးဟုတ်ကဲ့ပတာပါရီလိုပဲအဲ့လိုပြန်မှာပြန်မှာပါဗျာဟိ ပဒါသာရီကလည်းပဒါသာရီလိုက်ယူတာပဲတို့ရောအယူကင်းမလားဟဲ့မကင်းပါဗျာဟုတ်ကလားမှန်ပါပါဗျာပဒါသာရီကရိုင်းရိုင်းယူတာတို့ကရင်ရင်ယူတာအယူတော့ပဒါသာရီယူတာဘာလို့ယူတော့ဟိဟင်သမုဒယတနာကြောင့်ယူပါဘူးဟုတ်ကလားဟဲ့ယူလောက်အောင်အယူမှုချစ်ခဲ့မိလို့ယူတာမှန်ပါပါဗျာဟုတ်ကလားဟဲ့အဲယူလောက်အောင်ချစ်လို့ယူကြတာဟဲ့ အဲ့တို့လည်းယူနေကြတာဒီနည်းနဲ့ယူနေကြတာပဲကွမှန်ပါပါဗျာဒီပတာပါရီနဲ့ဒီနေရာတော့အကုန်တူတယ်ဟဲ့တူပါဗျာတို့တော့ပတာပါရီကစကားလေးတခွန်းပြောတာနဲ့အာလုံးပြီးသွားတယ်မှန်ပါဗျာတို့ပဲနဲ့တို့စကားတခွန်းပြောယူနဲ့ဒီနေရာတူပါမလားပတာပါရီဟင်ဒီတို့ကအယူဗျအယူကစကားတခွန်းမပြောရတယ်နာမည်မပြောရဘူးတခွန်းပြောရတာ အဲ့တော့ပတာပါရီကတော့တို့ဒီနေရာပတာပါရီပြောရမှာပေါ့ဟဲ့မှန်ပါပါဟင်အတော်သဘောထားနှုတ်တယ်မှန်ပါပါဟင်မနာဘူးနာတာတခွန်းနဲ့ပြောတာနဲ့နာတာထင်တယ်မှန်ပါပါဟာနာတာတခွန်းနဲ့ပြောတာနဲ့နာတယ်ဆိုတာကြားတို့ခုပြောတာတွေကိုနားထောင်လို့သိနေတာဒါကြားတာလည်းရှိပြီမနာဘူးမှန်ပါဗျာမနာပါဘူးနားတယ်ဆိုသူ့ရဲ့သဘောတဘာဝကိုသွားပြီတာပြောတာမှန်ပါဗျာဟင်အဲ့တော့ပတာပါရီတော့တခွန်းနဲ့ပြောတာနဲ့နားထားဗျာ ဟင်သဘောဓာနုတို့ဟာတွေတော့သဘောဓာကြီးတာဒီလောက်ပြောလဲမနာကြဘူးမှန်ပါပါဒါသဘောဓာကြီးကြပါပြီတဲ့ဒါသဘောဓာကြီးတာထင်တယ်မှန်ပါပါဟင်ဟင်ဒီလောက်ပြောလဲပြောမနာခုမနာတွေထင်တယ်မှန်ပါပါဒါသဘောဓာကြီးတာမဟုတ်ဘူးလားမှန်ပါပါတို့ကကြားယုံလောက်ရှိတာနာတဲ့နေရာတို့မရောက်ဘူးမှန်ပါပါဗျာကြားယုံနဲ့မပြီးပါနဲ့နာကြသမ်းပါမှန်ပါပါဗျာဒီစကားတစ်ခုကိုတပတ်တက်သွားရင် ဓိပ္ပာယ်ဖုံးအောင်လိုက်ကြည့်အကုန်ပြီးသွားတာပါမှန်ပါဗျာဟင်အဲ့တော့ဘယ်မှာတရားနာနာနာပဲဆိုတဲ့နေရာကိုရောက်အောင်ကျူတာကြားယုံနဲ့မပြီးနဲ့မှန်ပါဗျာဟင်အဲ့လိုသဘောနောက်ကတဘာဝကိုရိပ်မိသွားလို့ရှိရင်တို့ဘာလုပ်ရမယ်ဆိုတော့ကိုကိုကိုသိလိမ့်မယ်မှန်ပါဗျာဟင်ဒီဒုက္ခနေတဲ့ဒုက္ခရဲ့တရားခံပြီးဘသူဆိုတာသိလိမ့်မယ်မှန်ပါဗျာဟင်တရားခံပြီးဖမ်းလို့ရတာပဲကွလွယ်ပါဗျာဟင် တို့ခုဖမ်းလို့မရတာတရားခံမသိလို့ထင်တယ်တရားခံမကြတာလို့တရားခံသိဖမ်းလို့ရတာပဲကွမှန်လားပါဗျာဟင်တရားပေါ်ရင်အမှုပေါ်မှာပဲကွမှန်လားပါအမှုပေါ်ရင်ပေးသားပေးစီအချိန်ယူပေးလို့ရတယ်ရပါဗျာနိရောဓဖိုက်ဖို့လေမှန်ပါပါဗျာအေးအဲ့တော့တစ္ဆာလေးပါးကဟောဖရာဟောတရားမဟုတ်ဘူးတို့ရွာထဲမှာအမြဲလုံနေတာဒီမှန်ပါပါဗျာဟင်စာဟုကြားကတရားမဟုတ်တော့မှတ်တမ်းလေးပါမှန်တမ်းနေပါဗျာဟင်တရားကတို့ထဲမှာတစ္ဆာတွေရှိတယ် ရှိတော့ကိုသစ္စာလေးပါးရှိတယ်တဲ့ဒိဗကဝိလေသစ္စာပြီးတော့သမုဒိယဒုက္ခသုံးနေကြတာမှန်ပါဗျာဟုတ်ကလားမှန်ပါဗျာအဲ့တော့ဒါလေးသုံးမဲ့သုံးရင်မတ်တကဟိုဟာလေးနှစ်ခုပါ ရောသုံးလိုက်ကြရင်မကောင်းဘူးလားဟုတ်ပါဗျာဟင်ဘယ်တော့သုံးမလို့သုံးပါပါဗျာဘယ်တော့သုံးမှာတော့ခင်ဗျအခုကစသုံးနေတာပါဗျာဒီလိုပါဗျာဟင်တော့နမ်ဖြူတော့နဲ့တူပါတယ်အဲ့ဒါတော့ဒီလိုစကြေးရတော့ ဟုတ်ကလားဗျာမှန်ပါဗျာခင်ဗျာကျဆိုဖီကျလုံးနှမ်းပြတော့ရှိဦးမှာပါခင်ဗျာများများရှိမှာမဟုတ်သေးပါဘူးအဲ့တော့ဒီဘက်ကပစ္စာနှစ်ပါးရှိရင်ဟိုဘက်ကပစ္စာနှစ်ပါးလေးဒီပေါ်လုံးလို့ရင်းနဲ့ကိုယ်ပါလုံးလို့ပေါ့ပါလဲပါမှုကိစ္စလူဘဝရောက်လူသားထဲရမယ်လူဘဝဒုက္ခရှိသေးသည်ဟုတ်ကလားမှန်ပါပါအဲ့တော့လူသမှုရမกินမင်းလူတို့ကခံတော်အပြင်လှုပ်သားမှာသားသားမှာအဲ့စားတဲ့ပေါ်ဒီသမှုရဒီဝင်ဝင်ရအောင်တတိလေးနဲ့မှတ်လိုက်ရင် နိရောဓမတွားနိုင်ဘူးလားတွားနိုင်ပါဗျာအေးဒီတိုင်သစ္စာ၄ပါးလေးရှိရင်၄ပါးကုန်အကုန်ဖြစ်အောင်တို့သုံးညာမှန်ပါပါဗျာဤကေနာကြဆိုသာသာသာ